သာသနာတော်တက္ကရာ2550ခုနှစ်ဘုရောဟကောသတက္ကရာ1368ခုနှစ်ဘုရုဂိမန္တနွေလာရာတိတကုလအဲဒီနေ့တကုလဇရရှိရနေယနေ့ရှင်မင်းဝသာသနာရိပ်သာတို့ဓမ္မတဝနာ ကုသိုလ်တို့လာရောက်စီပူကြတဲ့ဓမ္မမာမကတရားလိုလားကြတဲ့ယောဂီတို့ရှင်များကိုဒီဓမ္မဒါနာ တရားအလူပေးလူမှာတော့ဒီနေ့ကျောင်းသားလူငယ်များတရားစခန်းဝင်နေကြတဲ့အချိန်ကြောင့်ကာလဖြစ်တဲ့အတွက်ဘာသာရေးအခြေခံတရားတော်သမဂ္ဂနာတရားဒီကိစ္စမှာဖြစ်ပါတယ်ဒီနေ့ဟောကြားမယ့်တရားကဘာသာရေးအခြေခံတရားဘာတရားတွေလဲ အဲ့ဒီခြေခံဗေဒနာတော်မှာဒီအပိုင်း၃ပိုင်းပိုင်းပြီးတော့ဟောပြောပြီးဖြစ်ပါတယ်အဲ့ဒီအပိုင်း၃ပိုင်းမှာနံပါတ်1ဘုဒ္ဓဘာသာဆိုတာဘာကိုခေါ်တယ်လဲဒါနံပါတ်1ပြီးပုံပါလားအဲ့ဒီဗုဒ္ဓဘာသာဆိုတဲ့နေရာမှာဗုဒ္ဓလားဗုဒ္ဓဘာသာဗုဒ္ဓဘာသာဝင်ဆိုတာဒါလေး၃ပိုင်းခွဲပြောပါမယ် နောက်နံပါတ်2ကအဲ့ဒီဗုဒ္ဓဘာသာတယောက်ဗုဒ္ဓဘာသာဝင်တယောက်ပြည့်စုံရမယ်အရေးချင်းအမဲဆုံးဘယ်နှချက်ရှိကြလဲဆိုတာဒါလေးကိုနံပါတ်1အနေအားဖြင့်ခွဲခြားပြီးတော့ဟောကြားပေးဖို့ပါနောက်နံပါတ်3ကအဲ့ဒီဗုဒ္ဓဘာသာမှာဘုရားရဲ့ဗုဒ္ဓဘာသာမှာ အဆင့်ဘယ်နှဆင့်ရှိကြလဲဆိုတဲ့အဲ့ဒီအပိုင်း၃ပိုင်းခွဲပြီးတော့အဲ့ဒီအပိုင်း၃ပိုင်းကိုဒီနေ့ခွဲပြီးတော့စွမ်းနိုင်တဲ့မြတ်ဟောကြားပြီးမှဖြစ်ပါမယ်။ဒါတော့အဲ့ဒီအချက်၃ချက်ထဲကနံပါတ်၁ကပါလေဆိုတော့ဗုဒ္ဓဗုဒ္ဓဘာသာဗုဒ္ဓဘာသာဝင်ဆိုတာ အဲ့ဒီ၃မျိုးသိဖို့လိုအပ်တယ်ဘုရားဆိုတာအမှန်တရားအလုံးစုံကိုထိုးထွင်းပြီးတော့သိတဲ့ပုဂ္ဂိုလ်မြတ်ကိုဘုရားလို့ခေါ်တယ်အမှန်တရားစုံကိုဒုက္ခသစ္စာသမုဒယသစ္စာនិရောဓသစ္စာမေဃသစ္စာအဲ့ဒီသစ္စာ၄ပါးအမှန်တရားကို စကားမကူရဲနဲ့မိမိအလိုလိုထိုးထွင်းပြီးတော့သိတဲ့ပုဂ္ဂိုလ်များကိုဗုဒ္ဓလို့ခေါ်ဘာလို့ခေါ်လဲအရင်ချုပ်ကတော့အမှန်တရားဆုံးကိုထိုးထွင်းသိတဲ့ပုဂ္ဂိုလ်များကိုဗုဒ္ဓလို့ခေါ်သည်နောက်ဗုဒ္ဓဘာသာဗုဒ္ဓဟောကြားထားတဲ့သုတ်တံအဘိဓမ္မာဝိနည်းဆိုတဲ့ ဣတကတရားစုံကိုဗုဒ္ဓဘာသာလို့ခေါ်တယ်ဗုဒ္ဓရှင်တော်များဟောကြားထားတဲ့ဗုဒ္ဓံအပိဓမ္မာဝိနည်းဆိုတဲ့အဲ့ဒီပိဋကတရားစုံကိုဗုဒ္ဓဘာသာဘာဘာသာလဲဗုဒ္ဓဘာသာနောက်ဗုဒ္ဓဘာသာဝင်ဘာဘာသာဝင်လဲ ဗုဒ္ဓဘာသာဝင်ဆိုတာကဗုဒ္ဓဟောကြားထားတယ်အဲ့ဒီသုတ်တံအဘိဓမ္မာဝိနည်းဆိုတဲ့တရားတော်တွေကိုအာထာယုံကြည်သူကိုဗုဒ္ဓဘာသာဝင်ဘုရားဟောထားတဲ့တရားတော်တွေကိုယုံကြည်သူကိုဘာဘာသာဝင်လဲဗုဒ္ဓဘာသာဝင်ဗုဒ္ဓဗုဒ္ဓဘာသာဗုဒ္ဓဘာသာဝင်ဗုဒ္ဓဆိုတာ တရားအလုံးစုံကိုထိုးထွင်းပြီးသိတဲ့ပုဂ္ဂိုလ်များကိုဘာလို့ခေါ်တယ်ဗုဒ္ဓဟောကြားထားတဲ့တရားအလုံးစုံကိုဗုဒ္ဓဘာသာအဲဒီဟောကြားထားတဲ့တရားတော်ကို အားထားယုံကြည်တဲ့ပုဂ္ဂိုလ်ကိုအေးဗုဒ္ဓဘာသာဝင်အဲဒီတော့ဒီဗုဒ္ဓဘာသာဆိုတဲ့နေရာမှာဘုန်းကြီးတို့ ဒါလေးကိုနံပါတ်1အနေအားဖြင့်အခြေခံပေါ့နော်ဗုဒ္ဓဘာသာဆိုတာဘာကိုခေါ်တယ်လဲဗုဒ္ဓဘာသာဝင် ဆိုတာဘာကိုခေါ်တယ်လဲဒါသိဖို့ပဲအဲဒီတော့အဲ့ဒီဗုဒ္ဓဘာသာဝင်တယောက်ပြည့်စုံရမယ်အရေးအချင်းအခုဗုဒ္ဓဆိုတာလည်းသိပြီဗုဒ္ဓဘာသာဆိုတာလည်းသိပြီဗုဒ္ဓဘာသာဝင်ဆိုတာလည်းသိပြီနော်ဗုဒ္ဓဆိုတာတရားလုံးစုံကို သိတဲ့ပုဂ္ဂိုလ်များကိုဘာလို့ခေါ်တယ် အဲ့ဒီဗုဒ္ဓဟောကြားထားတဲ့ပိဋကသုံးပုံစတဲ့တရားတွေကိုဘာလို့ခေါ်လဲအဲ့ဒီတရားတော်ကိုယုံကြည်သက်ဝင်တဲ့ပုဂ္ဂိုလ်ကိုဘာလို့ခေါ်လဲဗုဒ္ဓဘာသာဝင်အခုဘုန်းကြီးတို့ယောဂီများကဗုဒ္ဓဟောကြားထားတဲ့တရားတော်တွေကိုသက်ဝင်ယုံကြည်ပြီးတော့ဒီတရားတော်အတိုင်းလိုက်နာကျင့်သုံးနေကြတဲ့ပုဂ္ဂိုလ်တွေဖြစ်တဲ့အတွက်မိမိတို့ဟာဘာဘာသာဝင်နေလဲအေးဗုဒ္ဓဘာသာဝင်နေ ကဲဗုဒ္ဓဘာသာဝင်တော့ဟုတ်ပြီဒီတော့အဲ့ဒီဗုဒ္ဓဘာသာဝင်တရားပြည့်စုံရမယ်အရေးအချင်းအဲ့ဒီပြည့်စုံရမယ်အရေးအချင်းဟာအနည်းဆုံးဘယ်နှချက်ရှိတယ်လဲဒါလေးသိဖို့လိုတယ်ဒီဗုဒ္ဓဘာသာဝင်တရားပြည့်စုံရမယ်အရေးအချင်းပေါ့ဒီတော့ဗုဒ္ဓဘာသာဝင်တရားပြည့်စုံရမယ်အရေးအချင်းကဘုန်းကြီးတို့ယောဂီများ အနည်းဆုံး၃ချက်ရှိတယ်။ဘယ်နှချက်ရှိလဲ။၃ချက်ရှိတယ်။အနည်းဆုံး၃ချက်ရှိတယ်။ဒီဗုဒ္ဓဘာသာကိုပဲဗုဒ္ဓဘာသာဝင်ကိုပဲပြောကြပါဦးသူ။ဒီနေရာမှာအဲ့ဒီဗုဒ္ဓဘာသာဝင်ဖြစ်တဲ့ပုဂ္ဂိုလ်ဆိုတော့ဘုန်းကြီးတို့ဗုဒ္ဓဖရာဆိုတဲ့နေရာမှာဘုရားတွေကလည်းဘုန်းကြီးတို့အမျိုးမျိုးရှိကြတယ်လေ။ မြတ်စွာဘုရားမပွင့်မိခြင်းကကာလတုန်းကလည်းပဲဘုရားတို့အမိခံနေတဲ့ဆရာကြီး6ယောက်ရှိတယ်။ဘယ်နှယောက်ရှိခဲ့လဲ။6ယောက်ရှိခဲ့တယ်။အဲဒီတုန်းကလည်းပဲသူကလည်းဘုရားငါကလည်းဘုရားဆိုပြီးတော့ဘုရားအမိခံနေကြတာ။ယခုဘုန်းကြီးတို့ဒီမှာယခုဘုန်းကြီးတို့ရဲ့လက်ထက်ရောက်တဲ့အခါကာလကြတော့ဘာသာကြီးအနေအားဖြင့်ကိုးကွယ်ကြတဲ့အထက်မှာထင်ရှားတဲ့ဘာသာကြီးဘယ်နှမျိုးရှိလဲ၄မျိုးရှိတယ်။ င်ရှားတဲ့ဘာသာကြီးဟာဘယ်နှမျိုးရှိလဲ၄မျိုးရှိပါတယ်အဲ့ဒီမှာ၄မျိုးကဘုန်းကြီးတို့ဟိန္ဒူဘာသာခရစ်ယာန်ဘာသာအစ္စလာမ်ဘာသာဗုဒ္ဓဘာသာဒီဘာသာကြီး၄မျိုးအဲ့တော့၄မျိုးမှာဆိုတော့ဟိန္ဒူဆိုတဲ့အယူဝါဒမှာလည်းပဲသူတို့ကိုးကွယ်ရဖရာမရှိဘူးလားရှိတယ်ယမတို့ဗိတ္တနိုးတို့စတယ်လေတိဝါတို့ ဒါတွေဟာဒီဟိန္ဒူဘာသာဝင်တွေရဲ့ကိုးကွယ်ရာဖြစ်တဲ့ဘုရားပဲဟိန္ဒူဘာသာရဲ့အထွတ်အမြတ်ဘုရားတွေပဲနောက်ခရစ်ယာန်ဘာသာခရစ်ယာန်အယူဝါဒရှိတဲ့ပုဂ္ဂိုလ်တွေမှာလည်းပဲသူတို့ရဲ့ကိုးကွယ်ရာသာဝရဘုရားမရှိဘူးလားသာဝရဘုရားသူတို့ကိုးကွယ်ရာဖြစ်တဲ့ဘုရားဆိုတာရှိတယ်နောက်တကအစ္စလမ်ယူဝါဒအဲတော့အစ္စလမ်အယူဝါဒကိုယူကြတယ် အစ္စလာမ်ဘာသာဝင်များဟာလေပဲသူတို့ကိုးကွယ်ရာဖြစ်တဲ့အန်လာဆိုတဲ့ဖရာမရှိပေဘူးလားဗျာရှိတယ်ဒီတော့ဘာသာတိုင်းဘာသာတိုင်းမှာဖရာတွေကကိုဖရာနဲ့ကိုသူ့ဖရာနဲ့သူဆိုတာအတိအမရှိကြပေဘူးလားအေးအတိအရှိကြတော့ယနေ့ဘုန်းကြီးတို့ရဲ့ဗုဒ္ဓဘုရားရှင်ဆိုတာဘုန်းကြီးတို့ကိုယ်ဝယ်စိတ်ကပ်နေတဲ့ဗုဒ္ဓဘုရားရှင်ဆိုတာ သဗ္ဗညုတဉာဏ်တော်ရဲ့ပိုင်ရှင်ဖြစ်တဲ့မြတ်စွာဘုရားအရဟတမေဉာဏ်တော်ရဲ့ပိုင်ရှင်ဖြစ်တဲ့မြတ်စွာဘုရားဒီနေ့ဒုက္ခသစ္စာသမုဒယသစ္စာនិရောဓသစ္စာမေဃသစ္စာဆိုရက်အမှန်တရား၄ပါးကိုဘယ်ဆရာထာမမှနင်းမอยู่ပဲနဲ့အလိုလိုမိမိကိုယ်တိုင်ထိုးထွင်းပြီးတော့သိမြင်တော်မူတဲ့မြတ်စွာဘုရားတဲ့ဒါဘုန်းကြီးတို့ကိုယ်ွယ်စည်းကပ်နေတဲ့ဘုရားအဲ့ဒီဘုရား ဒီတော့တပ်ပိညုတဉာဏ်တော်ရဲ့ပိုင်ရှင်ဆိုတော့တပ်ပိညုတဉာဏ်တော်ရဲ့အစွမ်း၃ပါးရှိတယ်ဘယ်နှပါးရှိလဲ၃ပါးရှိတယ်အဲ့တော့သိစေရမှန်သမျှတွေကိုမကြံမတွင်းအောင်အကုန်လုံးသိမြင်တဲ့ဉာဏ်တော်ဟာတပ်ပိညုတဉာဏ်တော်ပဲဘုန်းကြီးတို့ဗုဒ္ဓမှာသိစေရမှန်သမျှတွေကိုဘာတစ်ခုမှမကြံမကျွင်းအောင်အကုန်လုံးမသိမြင်မိဘူးလားအဲ့ဒီသိမြင်နိုင်တဲ့ဉာဏ်တော်ဟာ ပ္ပိယုတဉာဏ်တော်ဘာဉာဏ်တော်လဲအေးနောက်တကတိတိတရားများမှာမိမိတို့ဒီမှာဤအသွယ်တွေပေါ့ဤအသွယ်တွေဟောကြားနိုင်တယ်မြတ်စွာဘုရားဒီတရားတွေကိုဤမျိုးစုံခွဲခြားပြီးတော့ဟောကြားနိုင်တယ်ဒါကြောင့်တိတိတရားများအပြားနိုင်ဟောကြားစပွဲဤသွယ်တွေကိုခြေလေစုံလေအကုန်မြင်သဗ္ဗဉာဏ်တော်အစွမ်းတည်း မြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးဟာမိအပေါင်းပေါင်းချဲ့ပြီးတော့ဒီတရားတွေကိုဟောကြားနိုင်တဲ့အစွမ်းရည်ဟာဒါတပိညုတဉာဏ်တော်အစွမ်းပဲ။ဘာညာရဲ့အစွမ်းလဲ။နောက်ကျွတ်ထိုက်တဲ့ပုဂ္ဂိုလ်ဒီပုဂ္ဂိုလ်ကတော့ဖြင့်ဒီတရားဟောမှကျွတ်ထိုက်မယ်။ဒီပုဂ္ဂိုလ်ကတော့ဖြင့်ဒီတို့တရားလေးဟောမှကျွတ်မယ်ဆိုတဲ့ကျွတ်တိုက်တဲ့ပုံကိုယ်တွေဝိနည်းအများကိုသူတို့ရဲ့ဇရိုက်သူတို့ရဲ့အိန္ဒြေအလိုက်သူတို့အကြိုက်ကိုလိုက်ပြီးတော့ဟောကြားနိုင်တဲ့ စွမ်းဟာလေးပဲသဗ္ဗညုတဉာဏ်တော်ပဲဘာဉာဏ်တော်လဲအခုဘုန်းကြီးတို့တော့ဟောနေရတာယောဂီတွေကြိုက်လားလည်းမသိဘူးမကြိုက်လားလည်းမသိဘူးမကြိုက်လေတချို့ကတရားဆိုရင်ပါတယ်ရည်ရမှာတရားဆိုရင်ပါရမှာအမေတရားကောင်းတယ်ဘာကောင်းလဲရည်ရတယ်ဟောတရားပဲရည်ရတယ်ဆိုတရားမှာကောင်းတယ်ဆိုတော့ဘယ်လိုလုပ်မလဲတရားဆိုတာကတကယ်တိမ်မွေ့တယ်နဲ့နဲတယ် ဒီတရားတွေကိုနာကြားပြီးတဲ့အချိန်ခါကာလမှာဒီတရားတော်အတိုင်းမိမိတို့ဟာလိုက်နာကျင့်သုံးရမှာတွေကိုအကုန်လုံးမှတ်သားပြီးတော့ဒီတရားတော်တိုင်းလိုက်နာသွားရင်ပဲဆင်းရဲတွေကလွတ်မယ်တန်ត្រာဆင်းရဲတွေကလွတ်နိုင်တယ်။အော်ဒီလိုလွတ်နိုင်တဲ့တရားတွေဆိုတာဒီတရားတွေပါလားဆိုတာဒီလိုသဘောပေါက်နားလည်သွားမှဒီတရားကောင်းတာ။ကဲဒီတော့သဗ္ဗညုတဉာဏ်တော်ရဲ့ပိုင်ရှင်ဖြစ်တဲ့မိမိတို့ကိုယ်ဝယ်နေတဲ့ဘုရားဟာသဗ္ဗညုတဉာဏ်တော်ရဲ့ပိုင်ရှင်ဖြစ်တဲ့မြတ်စွာဘုရား ကတိညာတော်အစွမ်းလေး၃ပါးကိုဘုန်းကြီးတို့ယောဂီများလိုက်ဆိုကြည့်လိုက်ရအောင်တိယံမံကမကြံရအောင်လုံးဝဆုံးလင်းအကုန်မြင်သဗ္ဗဉာဏ်တော်အစွမ်းဒီတိယံမံကမကြံရအောင် လုံးဝစုံလင်အကုန်မြင်သဗ္ဗဉဏ်တော်အစွမ်းသည်တိတိတရားမြာအပြနိုင်ဟောတာစပွဲနိတွေတွေကိုခြေလေစုံလင်း အကုန်မြင်တပ်ပင်ဉဏ်တော်အစွမ်းသည်တိတိတရားမြာအပြ၌ဟောတာစပွဲနိတွေတွေကိုခြေလေစုံလင်းအကုန်မြင် သဗ္ဗညံတော်အစွမ်းသည်ကျွတ်ထိုက်ကြပေညာဝေနေဤဣန္ဒြေစရိုက်သူအကြိုက်ကို၌ချော့ဆုံးလင်အကုန်မြင်သဗ္ဗညံတော်အစွမ်းသည် ကျွတ်ထိုက်ကြပေညာဝေနေဤဒိန္ဒရေစရိုက်သူအကြိုက်ကို၌ချော့ဆုံးလင်းအကုန်မြင်တပင်ညံတော်အစွမ်းသည်ဟောဘုန်းကြီးတို့ကိုယ်ွယ်ရာဖြစ်တဲ့မြတ်စွာဘုရား အဲ့ဒီမြတ်စွာဘုရားရှင်ကိုရောမြတ်ကြီးဟာသဗ္ဗညုတဉာဏ်တော်ရဲ့ပိုင်ရှင်ဖြစ်တဲ့မြတ်စွာဘုရား။နောက်အရဟတမေဉာဏ်တော်ကြီးရဲ့ပိုင်ရှင်ဖြစ်တဲ့မြတ်စွာဘုရား။ကိလေသာမှန်သမျှတွေကိုအကျွဲမဲ့ပယ်တတ်တော်မူတတ်တဲ့အရဟတမေဉာဏ်တော်ကြီးရဲ့ပိုင်ရှင်ဖြစ်တဲ့မြတ်စွာဘုရား။ဘုန်းကြီးတို့ကိုယ်ွယ်စည်းကပ်နေတဲ့မြတ်စွာဘုရားဟာကိလေသာဟူသမျှတွေလုံးဝပယ်တတ်ပြီးပြီ။ ကိလေသာတွေရှိနေသလားကင်းနေသလားကိလေသာတွေနည်းနည်းကင်းတာလားလုံးဝကင်းတာလားကိလေသာတွေလုံးဝကင်းစင်တော်မူတဲ့မြတ်စွာဘုရားတဲ့အဲ့လိုဂုံတော်ရင်နဲ့ပြည့်စုံတဲ့မြတ်စွာဘုရားသစ္စာ၄ပါးအမှန်တရားတွေကိုဘု து ဓမ္မနိမခံမင်းနဲ့ကိုယ်တိုင်ညာအောင်သွားဖြင့်မိမိကိုယ်တိုင်သိမြင်တော်မူတဲ့မြတ်စွာဘုရား အဲဒီလိုဉာဏ်တော်တွေနဲ့ပြည့်စုံမှုတဲ့ပြည့်စုံတော်မူတဲ့မြတ်စွာဘုရားရဲ့အယူဝါဒလက်ခံပြီးတော့ကျင့်သုံးနေတဲ့ပုဂ္ဂိုလ်ကိုဗုဒ္ဓဘာသာဝင်မြတ်စွာဘုရားရှင်ခေါ်တဲ့တရားတော်တွေအတိုင်းလက်ခံပြီးတော့ကျင့်သုံးနေတဲ့ပုဂ္ဂိုလ်ကိုဘာဘာသာဝင်လဲအေးဗုဒ္ဓဘာသာဝင်အဲတော့ ဘုန်းကြီးတို့တမ္ပန်တမုဒ္ဒမြတ်စွာဘုရားရဲ့အယူဝါဒစကားတော်တရားတော်များကိုအခုလက်ခံပြီးတော့ကျင့်သုံးလိုက်နာနေကြတဲ့ပုဂ္ဂိုလ်များအဲ့ဒီပုဂ္ဂိုလ်များဟာဗုဒ္ဓဘာသာအခုဘုန်းကြီးတို့ယောဂီသူတော်စင်များမြတ်စွာဘုရားဟောကြားထားတဲ့ပฏิပဒဒေသနာတော်အတိုင်းလိုက်နာပြီးတော့ကျင့်သုံးပြီးတော့အားထုတ်ပြီးတော့မနေပေဘူးလား အဲ့လိုကျင့်သုံးအားထုတ်နေကြတဲ့ပုဂ္ဂိုလ်ကြီးမြတ်စွာဘုရားရဲ့အယူဝါဒတိုင်းလိုက်နာပြီးတော့နှလုံးသွင်းနေတဲ့ပုဂ္ဂိုလ်ကြီးအဲ့ဒီပုဂ္ဂိုလ်ကြီးဟာဘာဘာသာဝင်နေလဲအေးဗုဒ္ဓဘာသာဝင် ဖြစ်တဲ့ပုဂ္ဂိုလ်ကြီးဒါကြောင့်မို့သစ္စာလေးပါးအမှန်ကိုအမှန်တရားတွေကိုကိုယ်တိုင်ပြည့်မြင်တော်မူတဲ့မြတ်စွာဘုရားအဲ့ဒီမြတ်စွာဘုရားရဲ့အယူဝါဒအဲ့ဒီမြတ်စွာဘုရားရဲ့စကားတော်ဘုရားရှင်ရဲ့တရားတော်များကိုနှစ်သက်လက်ခံပြီးတော့နေတဲ့ပုဂ္ဂိုလ်များ အဲ့ဒီပုဂ္ဂိုလ်များနောက်ကျင့်သုံးပွားများနေတဲ့ပုဂ္ဂိုလ်များကိုဗုဒ္ဓဘာသာဝင်လို့ခေါ်တယ်။ဘာဘာသာဝင်ခေါ်တယ်။အေးဗုဒ္ဓဘာသာတနည်းအားဖြင့်ဗုဒ္ဓဘာသာဝင်ဒီတော့နံပါတ်1မေခွန်းရဲ့အဖြစ်ဟာဒါလောက်ဆိုရင် ပြည့်စုံပါပြီ။ဒါနံပါတ်1မေခွန်းရဲ့အဖြစ်ပဲ။နောက်နံပါတ်2မေခွန်းနံပါတ်2မေခွန်းရဲ့အဖြစ်ကဘာလဲဆိုတော့ဗုဒ္ဓဘာသာတယောက်မှာပြည့်စုံရမယ်အရေးအချင်းဟာ အနည်းဆုံးဘယ်နှချက်ရှိပါသလဲ၃ချက်ရှိတယ်အနည်းဆုံးဘုန်းကြီးတို့ယောဂီများအနည်းဆုံးဘယ်နှချက်ရှိတယ်၃ချက်ရှိတယ်အဲ့တော့အဲ့ဒီအနည်းဆုံးပြည့်စုံရမယ်အရေးချင်း၃ချက်အဲ့ဒီ၃ချက်ကဘာတွေလဲဆိုတော့နံပါတ်1ဘုဒ္ဓဘာသာတရားမှာတရဏဂုံတည်ရမယ်ဘာတည်ရမလဲ တရဏဂုံတရားမင်းနံပါတ်1ကနံပါတ်2က၅ပါးသီလမြဲရမယ်။ဗာမြဲရမယ်။၅ပါးသီလမြဲရမယ်။နံပါတ်3ကအာဇီဝပါတိတုတ်တိသီလဆိုတဲ့အသက်မွေးမှု စင်ကြယ်ရမယ်။နံပါတ်3ကဗာစင်ကြယ်ရမယ်။အနည်းဆုံးပြည့်စုံရမယ်အရေးချင်းဟာဒီအချက်၃ချက်ပဲ။ဘယ်နှချက်လဲ။ ဒီ၃ချက်ဒါယောဂီပုဂ္ဂိုလ်များအ ਨੇ ဆုံးမိမိတို့ပြည့်စုံထားရမယ်အချက်၃ချက်ပဲအဲ့တော့နံပါတ်၁ကတရဏဂုံတည်ရမယ်။ဘာတည်ရမလဲ။တရဏဂုံတည်ရမယ်ဆိုတော့အဲ့ဒီတရဏဂုံက၃ပါးရှိတယ်။ဘယ်နှပါလဲ။ဗုဒ္ဓံတရဏံကိစ္ဆာမိဓမ္မံတရဏံကိစ္ဆာမိသံဃံတရဏံကိစ္ဆာမိဗုဒ္ဓမြတ်စွာဘုရားကိုတရဏံ အာကိုရာဟူ၍ကိစ္ဆာမိယုံကြည်စိကပ်ပါ၏ဓမ္မမြတ်စွာဘုရားရှင်ဟောကြားတော်မူထားတဲ့တရားတော်စကားတော်တို့ကိုပရဏအာကိုရာဟူ၍ကိစ္ဆာမိယုံကြည်စိကပ်ပါ၏တန်ခါမြတ်စွာဘုရားရှင်ရဲ့တတိတသံဃာတော်မြတ်တို့ကိုတရဏံကိုးွယ်ရာဟူ၍အာကိုးရာဟူ၍သစ္စာမိယုံကြည်စည်းကပ်ပါလေ။ဘုရား ကိုယ်ပဲစိကပ်ပါလေယုံကြည်စိကပ်ပါလေတရားကိုလည်းပဲအာကိုရာဟူ၍ယုံကြည်စိကပ်ပါလေတန်ဃာတော်ကိုလည်းပဲအာကိုရာဟူ၍ယုံကြည်စိကပ်ပါလေတဲ့အဲ့ဒီဘုရားတရားတန်ဃာယရဏသုံးပါးကိုအမြဲမပြတ်ယုံကြည်စိကပ်နေတဲ့ပုဂ္ဂိုလ်ကိုတရဏဂုံတည်တဲ့ပုဂ္ဂိုလ်ပါတည်တဲ့ပုဂ္ဂိုလ်လေအခုဘုန်းကြီးတို့ယောဂီများတရဏဂုံအမြဲတည်နေဖို့လိုတယ် ဘုရားရှင်အမြဲတမ်းကိုယ်ွယ်စည်းကမ်းနေရမြတ်စွာဘုရားဟောထားတဲ့တရားတော်တွေကိုယ်ွယ်စည်းကမ်းနေရဘုရားရှင်ဟောကြားထားတဲ့ဘုရားရှင်ရဲ့တပိသားတန်ဃာတော်တွေကိုလည်းပဲအမြဲတမ်းအကိုရာဟူ၍စည်းကမ်းနေရမယ်အဲလိုဘုရားတရားတန်ဃာယရဏ၃ပါးဒါဒီ၃ပါးကိုတရဏတနည်းအားဖြင့်တရဏဂုံလို့ခေါ်ရင်ဘာလို့ခေါ်ပါလိမ့်မလဲဒီတရဏဂုံလို့ခေါ်တယ်ဘုန်းကြီးတို့ယောဂီများ တရတိဟိတတိတိတရဏံလို့ဒီလိုကျမ်းဂန်များမှာဖွင့်ပြထားတယ်တရတိဟိတတိတိတတ္တဝါတို့ဤဆင်းရဲအမျိုးစုံကိုပယ်ရှားကာကွယ်တတ်၏ဣတိထို့ကြောင့်တရဏံတရဏမိရေဘုရားတရားတန်ခါဆိုတဲ့ဒီတရဏဂုံ၃ပါးဟာတတ္တဝါတို့ရဲ့ဆင်းရဲအမျိုးစုံကိုပယ်ရှားကာကွယ်တတ်တယ်ဘုရားတရားတန်ခါယရဏ၃ပါးပေါ်မှာယုံကြည်ကိုးကွယ်စိတ်ကနေတဲ့ပုဂ္ဂိုလ်ကို ဆင်းရဲအလုံးစုံကပယ်ရှားကာကွယ်တတ်တဲ့အတွက်ပရဏတဏီတရဏဂုံလို့ခေါ်တယ်။ဘုန်းကြီးတို့အာလုံးတတ္တဝါတို့ရဲ့ဆင်းရဲအမျိုးစုံကိုပယ်ရှားကာကွယ်တတ်တဲ့ကာကွယ်တတ်တဲ့အတွက်ကြောင့်မို့တရဏတရဏဂုံဒီတော့တတ္တဝါတွေဟာကိုယ်ဆင်းရဲစိတ်ဆင်းရဲနဲ့အသက်ရှင်နေထိုင်ရမှာကြောက်ရွံ့မလားမကြောက်ရွံ့ဘူးလားအမြဲတမ်းကိုယ်လည်းဆင်းရဲရမှာကြောက်တယ် စိတ်ဆင်းရဲတဲ့နေရာမှာရောမကြောက်ဘူးလားအများအားကြောက်ရွံ့နေကြတယ်နောက်ပြီးတော့ဒုက္ခတိဘဝမျိုးဒုက္ခတိဘဝဆိုတာအပေဘုံအဲ့ဒီဒုက္ခတိဘဝမျိုးကြာရောက်ရမှာကိုလည်းပဲကြောက်သလားမကြောက်ဘူးလားကြောက်ရွံ့ကြပြီနောက်ပြီးမိမိတို့ရရှိထားတဲ့စည်းစိမ်ဥစ္စာနဲ့နောက်ရရှိပြီးမိမိရဲ့ဘုံဘဝမှာဆုပ်ယုပ်ပျက်စီးသွားမှာကိုလည်းပဲစိုးရိမ်သလားမစိုးရိမ်ဘူးသလား စိုးလဲစိုးရင်ညာတယ်ကြောက်ရောမကြောက်ရွံ့ညာဘူးလားအေးအမြဲတမ်းဘုန်းကြီးတို့ယောဂီများဟာဒီလိုပဲကြောက်ရွံ့ပြီးတော့နေကြတယ်အဲ့ဒီလိုအဲ့ဒီအကြောက်တရားတွေကိုဘုန်းကြီးတို့ဘုရားတရားတန်ခါယရဏ၃ပါးဆိုတဲ့အဲ့ဒီယရဏ၃ပါးကဒီဆင်းရဲတွေကိုပယ်ရှားတတ်ကာကွယ်တတ်တယ်ဘုရားတရားတန်ခါယရဏမြတ်၃ပါးပေါ်မှာယုံကြည်ကိုးကွယ် ရှိကမှုဆိုတဲ့တရားတရားနဲ့ပြည့်စုံနေတဲ့ပုဂ္ဂိုလ်အဲ့ဒီပြည့်စုံနေတဲ့ပုဂ္ဂိုလ်ကိုဒီတန္တရာဆင်းရဲခန္ဓာဆင်းရဲတွေကလည်းပင်လွတ်မြောက်နိုင်တယ်။ဘာကြောင့်လဲဆိုတော့ဒီဘုရားတရားတန်ခါယရဏသုံးပါးပေါ်မှာကိုယ်ွယ်စိတ်ကနေတဲ့ပုဂ္ဂိုလ်ဟာဒါနသီလဘာဝနာဒီဒါနသီလဘာဝနာဆိုတဲ့ကုသိုလ်အလုပ်တွေလုပ်သလားမလုပ်ဘူးလား အဲ့ဒီကုသိုလ်အလုပ်တွေကို လုပ်ပြီးဆိုတဲ့ကိုကဒုက္ကတိဘေးလို့ဆိုတဲ့အပယ်ဘေးကမလွတ်နိုင်ပေဘူးလားဗျာအပယ်ဘေးကလွတ်နိုင်တယ်ခွန်ကြီးတို့ဒီအပယ်ဘေးကလွတ်နိုင်ပုံလေးကိုခွန်ကြီးတို့သိဟိုကျွန်းပေါ့ဘုရားရှင်ကိုရောင်မြတ်ကြီးပြိဋိဘံဝန်ဆံတော်မူပြီးတဲ့နောက်ပိုင်းဒီတရဏဂုံလေး၆တရားတဲ့အကျိုးနော်ခွန်ကြီးတို့တရဏဂုံတရားတဲ့အကျိုးဘလောက်အားကိုးလောက်တလဲဆိုတာဘုဒ္ဓံတရဏံကိစ္ဆာမိဓမ္မံတရဏံကိစ္ဆာမိသံဃံတရဏံကိစ္ဆာမိဆိုတဲ့ ဒီတရဏဂုံ၃ပါးကိုအမြဲတမ်းနှလုံးသွင်းနေတဲ့ပုဂ္ဂိုလ်ယုံကြည်ကိုယ်ပဲစိတ်ကပ်တဲ့ပုဂ္ဂိုလ်အဲ့ဒီပုဂ္ဂိုလ်ကရနိုင်တဲ့အကျိုးကြည့်ဒီဟိုကျွန်းမှာတငါတဲ့တူအဲ့ဒီတငါအလုံးနဲ့သာတသာတငါးတတ်နဲ့နှစ်ပေါင်း90ကျော်တငါအလုံးနဲ့အသက်မွေးဝမ်းကြောင်းပြုနေတယ်အဲ့လိုအသက်မွေးဝမ်းကြောင်းပြုနေတဲ့အခါကျတော့အဲ့ဒီရမ်းရွာထဲမှာလည်းပဲဆုံးခံကြွနေတဲ့ယဟန်တော်လေးတစ်ပါးရှိတယ် ဒီနေ့တော့အသက်ရွယ်ကလည်းပဲကြီးရင်လာပြီဖြစ်တဲ့အတွက်အဲ့ဒီတငါတဲ့တကားဟာမကြမ်းမမာယောဂဝေဒနာရပြီးတော့အိယာပေါ်မှာဘုံဘုံလင်းအိယာပေါ်မှာလင်းနေတဲ့အခါကလည်းကြတော့အဲ့ဒီမှာဒီကဆုံးခံကြွတဲ့အခါခါတိုင်းတွေ့နေကြမြင်နေကြဒီတငါတဲ့တကားကိုမတွေ့တဲ့အတွက်ကြောင့်မို့ဒီဟန်တော်လေးကသူ့ရဲ့အင်းရှင်ဇနီးဖြစ်တဲ့ပုဂ္ဂိုလ်မိတဲ့အခါကလည်းကြတော့မကြမ်းမာလို့အိယာလည်းလင်းနေတဲ့အကြောင်း လျှောက်ထားတဲ့အခါကာလကြတော့အဲ့ဒီမှာယဟန်တော်လေးကလူမမာဖြစ်တဲ့အဲ့ဒီတငါတဲ့တကားကိုဝင်ပြီးတော့ကြည့်ပါတယ်ဝင်ကြည့်တဲ့အခါကျတော့တငါတဲ့တကားဟာအသက်သေးဖို့ရာအချိန်ပိုင်းကိုစောင့်နေရတဲ့အတိုင်းပဲဖုတ်လိုက်ဖုတ်လိုက်နေဖြစ်နေပြီအဲ့ဒီအချိန်မှာငါဒီနေရာသူ့ကိုငါကယ်မဖြစ်မယ်သူဟာတပည့်လုံးတငါလုပ်ငန်းနဲ့ကုသိုလ်လုပ်ငန်းလားအကုသိုလ်လုပ်ငန်းလားအကုသိုလ်လုပ်ငန်းနဲ့ တစ်သက်လုံးဘဝအသက်မွေးဝမ်းကြောင်းပြုနေတဲ့ပုဂ္ဂိုလ်သူကုသိုလ်ဆိုတာဘာမှမပြုမိဘူးဒါကြောင့်သူ့ကိုငါကင်အောင်မှဖြစ်မယ်ဆိုပြီးတော့ယဟန်တော်လေးကခေါင်းရင်းကနေထိုင်ပြီးတော့တကားသင်ရဲ့ကျမ်းမာရေးအခြေအနေဘယ်လိုနေလဲမေးတယ်မေးတဲ့အခါကလည်းကြတော့တကားအတန်တဲ့တဲ့ပဲထွက်နိုင်တော့တယ်သူကျမ်းမာဘူးကဲဒီလိုဆိုရင်သင်ကိုငါ တရဏဂုံချပေးမယ်သင်္ဃာချပေးတဲ့တရဏဂုံလေးကိုလိုက်ဆိုဆိုပြီးတော့အဲဒီမှာယဟန်တော်လေးကခေါင်းရင်ကနေဗုဒ္ဓံတရဏံကိသာမိဓမ္မံတရဏံကိသာမိသံဃံတရဏံကိသာမိလို့ချပေးတယ်ကိုကတန်ခါတဲ့တက္ကကလည်းပဲသူ့မှာဘာမှအားကိုးစရာလည်းမရှိဘူးဒီဟန်တော်လေးချပေးတာကိုပဲသူဘာမှနားမလဲသို့တော့ဗုဒ္ဓမြတ်စွာဘုရားကိုတရဏံအားကိုးရာဟူ၍ကိသာမိယုံကြည်စိတ်ကပ်ပါလေ ဘုရားရှင်ဟောကြားတဲ့တရားတော်ကိုအားကိုးရာဟူ၍ယုံကြည်စိတ်ကပ်ပါလေဘုရားရှင်ရဲ့တပိသတန်ဃာတော်များကိုအားကိုးရာဟူ၍ယုံကြည်စိတ်ကပ်ပါလေလို့အဲ့ဒီလိုအဓိပ္ပာယ်လေးရှင်းပြပြီးတော့တရဏဂုံလေးချပေးတယ်ဟိုကလည်းပဲအဲ့ဒီတရဏဂုံလေးလိုက်ဆိုနေတယ်အဲ့လိုတရဏဂုံလေးဆိုနေရင်းနဲ့၅ပါးသီလလေးချမယ်ဆိုပြီးတော့ပါဏိတိပါဒစသည်ဖြင့်၅ပါးသီလချမယ်ဆိုတော့ဟိုကတတိလက်သွားတယ် အဲ့ဒီမှာနောက်ထပ်ပြန်ပြီးတော့မလည်လာတော့အဲ့ဒီမှာယဟန်တော်လေးကဒီလောက်ဆိုရင်သူတရဏဂုံတည်သွားပြီဘုရားတရားတန်ခါယရဏသုံးပါးရဲ့ဂုံတွေသူတဏ္ဍာမှာတည်သွားပြီတရဏဂုံတည်သွားတဲ့အတွက်အာကိုရာရပြီဆိုပြီးအဲ့ဒီနေရာကနေတပိတ်လေးပတ်ပြီးထပ်ပြန်သွားတယ်မကြခင်မှာအဲ့ဒီတန်ခါတွေဟာကွယ်လွန်သွားတယ်ကွယ်လွန်ပြီးတာနဲ့တပြိုင်နက်တည်းသရုမာတဲ့နတ်ပြည်မှာသွားပြီးတော့နတ်သားကြီးဖြစ်ပြီးနတ်စည်းစိမ်ကြီးခံရတယ်ဘာရဲ့အကျိုးတရားလဲ အေးတရဏဂုံရဲ့အကျိုးတရားဒါကြောင့်ဗုဒ္ဓဘာသာဝင်များ အောက်ထက်တရဏဂုံလောက်တည်တယ်ဆိုရင်ပဲအပယ်လေးပါ မလွတ်နိုင်ဘူးလားဒါကြောင့်မြတ်စွာဘုရားကယေကေစီဗုဒ္ဓံတရဏဂတာသေနတိကမိတန္တိအပါယဘူမိန်ယေကေစီဗုဒ္ဓံတရဏဂတာသေနတိကမိတန္တိအပါယဘူမိန်ရေကျင်းသူတို့သည် ဗုဒ္ဓမြတ်စွာဘုရားကိုတရဏံကိုးကွယ်ရဟု၍ကတတိစိကကြကုန်၏ဓမ္မမြတ်စွာဘုရားရှင်ဟောကြားတော်မူ၏တရားတော်ကိုတရဏံကိုးကွယ်ရဟု၍ကတတိစိကကြကုန်၏တန်ခါမြတ်စွာဘုရားရှင်ရဲ့တတိတတန်ခါတော်မြတ်ကိုတရဏကိုးကွယ်ရဟု၍ကတတိစိကကြကုန်၏ဒေတောဘုရားတရားတန်ခါယရဏသုံးပါးကိုကိုးကွယ်စိကကြကုန်သောပုဂ္ဂိုလ်တို့သည် အပါယဘူမိအပေလေးဘုံတို့နဂမိတန်တိမလမရောက်နိုင်ကြကုန် ဘုရားတရားတန်ခါယရဏ၃ပါးကိုအမြဲတမ်းကိုးကွယ်စိတ်ကပ်နေတဲ့ပုဂ္ဂိုလ်ကိုအပယ်၄ပါးကမလွတ်နိုင်ဘူးလားဗျာဟောဒါတရဏဂုံရဲ့အကျိုးအခုတပုတ်ဗုဒ္ဓဝါဒဝင်ဘုန်းကြီးတို့ဗုဒ္ဓဘာသာဝင် ဖြစ်တဲ့ပုဂ္ဂိုလ်တွေဆိုတာကအဲ့ဒီတရဏဂုံတည်ရမလားမတည်ရဘူးလားဒီတရဏဂုံတရားမှာနံပါတ်1တရဏဂုံတရားနောက်တကဒီတရဏဂုံရဲ့အကျိုးလေးဘုန်းကြီးတို့တရဏဂုံရဲ့အကျိုးလေးနောက်တက မြတ်စွာဘုရားဟိုဘုရားရှင်လက်ထက်တော်ခါကာလပေါ့လေဘုန်းကြီးတို့ဝိပဿနာမြတ်စွာဘုရားပေါ့ဝိပဿနာမြတ်စွာဘုရားလက်ထက်တော်ခါကာလတုန်းကသူဆင်းရဲလေးတယောက်အဲ့ဒီသူဆင်းရဲမျိုးကောင်းသားလေးတယောက်ဟာမျက်မမြင်မိဘနှစ်ပါးကိုလှုပ်ကျွေးနေတယ်။ဗာမိဘနှစ်ပါးလေမျက်မမြင်မိဘနှစ်ပါးကိုလှုပ်ကျွေးနေတဲ့အခါကာလကြတော့သူဟာဆင်းဆင်းရဲရဲနဲ့လက်လုံမှပါးစပ်လှုပ်ရလက်လုံမှဗာလှုပ်ရလဲ။ အဲဒီတော့တနေ့လုံးတနေ့သားဆိုတော့သူ့မှာလှူစရာတန်းစရာဝတ္ထုဒါနရှိရလားဗျာမရှိဘူးအဲ့တော့ဒါနကုသိုလ်လည်းမပြုတ်နိုင်ဘူးအဲ့လိုဒါနကုသိုလ်မပြုတ်နိုင်တဲ့အခါကာလကြတော့တနေ့တော့အခါကာလကြတော့အဲ့ကသာဝကဖြစ်တဲ့နိဒဘမထေအဲ့ဒီနိဒဘမထေထံမှာတရဏဂုံခံယူဆောက်တည်တယ်ဘာခံယူဆောက်တည်လဲတရဏဂုံခံယူဆောက်တည်တယ်ဆိုတော့တရဏဂုံ၃ပါးဆိုတာဗုဒ္ဓံတရဏဂစ္ဆာမိ မန္တရဏကိစ္ဆာမိတန်ခံတရဏကိစ္ဆာမိဘုရားရှင်အားအာကိုရာဟု၍ယုံကြည်စိတ်ကပ်ပါ၏တရားတော်ကို အာကိုရာဟု၍ယုံကြည်စိတ်ကပ်ပါ၏တန်ခါတော်ကိုအာကိုရာဟု၍ယုံကြည်စိတ်ကပ်ပါ၏အဲ့ဒီတရဏဂုံကိုသာဆောက်တည်ပြီးတော့အသက်ထက်ဆုံးဘုရားတရားတန်ခါယရဏသုံးပါးကိုမမေ့မလျော့ကိုယ်ွယ်စိတ်ကပ်ပြီးတော့နေရင်းနဲ့သူအသက်တန်းကုန်ဆုံးတဲ့ခါသေသေလွန်တဲ့ခါကာလကြနတ်ပြည်ရောက် နတ်ပြည်ရောက်ယုံနေလားဆိုတော့ဟိုနတ်ပြည်မှာနတ်ပြည်နတ်အဆင့်ဆင့်စုံကြီးစံကြီးနဲ့နတ်စည်းစိမ်တွေလူစည်းစိမ်တွေဒါတွေပဲစံစားပြီးတော့နေပါတယ်လူဘဝလူချမ်းသာနတ်ဘဝနတ်ချမ်းသာဒီနတ်ပြည်နဲ့လူလူပြည်ကိုပဲစုံကြီးစံကြီးနဲ့စံစားပြီးတော့ဘုန်းကြီးတို့ဂေါရမမြတ်စွာဘုရားထင်ရှားပွင့်တော်မူတဲ့အချိန်ခါကာလရောက်တော့တာဝတိပြည်မှာတထေးသားလာပြီးတော့ဖြစ်တယ်ဘာလာဖြစ်လဲဟေးတထေးရဲ့သားတယောက်လာဖြစ်တယ်သားလေးတူလာဖြစ်တယ် အဲလိုတထေသားကလည်းပဲမြတ်စွာဘုရားပွင့်နေတဲ့ချိန်ဆိုတော့ဗုဒ္ဓဘာသာဝင်မိပါရဲ့အထံမှာရောက်ရှိပြီးတော့လာခဲ့တော့ဗုဒ္ဓဘာသာဝင်ကလေးငယ်များနဲ့အတူတခါလဲကြောင်းထဲမှာသွားပြီးတော့ဆော့ကစားကြတယ်မြတ်စွာဘုရားရှင်ရဲ့စိတ်မှာကလေးငယ်များကိုယဟန်တော်လေးကနေပြီးတော့တရဏဂုံချပေးတယ်။ဘာချပေးပါလိမ့်မယ်။အဲဒီမှာတရဏဂုံချပေးတယ်။များများခက်ခက်ခဲခဲမဟုတ်ဘူးလေ။ဗုဒ္ဓံတရဏံကိစ္ဆာမိဓမ္မံတရဏံကိစ္ဆာမိ။ သံဃာတရဏကိစ္ဆာမိဆိုကလေးလေးတွေကလိုက်ဆိုတဲ့အဲဒီတော့လိုက်ဆိုတတ်တဲ့အတွက်ကြောင့်ကလေးလေးတွေကလိုက်ဆိုတဲ့အဲ့ဒီလိုက်ဆိုတဲ့အခါမှာညမှာပြန်လေးသဘောပေါက်အောင်ဗုဒ္ဓမြတ်စွာဘုရားကိုတရဏအာကိုရာဟုရဲ့ကိစ္ဆာမိယုံကြည်စိတ်ကပါရင်ဘုရားရှင်ရဲ့တရားတော်ကိုလည်းအာကိုရာဟုရဲ့ယုံကြည်စိတ်ကပါရင်တရားတော်ရဲ့ဘုရားရှင်ရဲ့တန်ဃာတော်များကိုလည်းပဲအာကိုရာဟုရဲ့ယုံကြည်စိတ်ကပါရင်မင်းတို့ဒါလေးတွေကိုအမြဲတမ်းစောင့်တည်ရမယ်ဆိုပြီးတော့အဲ့ဒီမှာစောင့်တည်ခိုင်းတော့ဒီရှင်ကဝိမတ်တိမြတ်စွာဘုရားလက်ထက်က အဲ့ဒီမှာသူဆင်းရဲသားလေးဖြစ်ခဲ့တဲ့တရဏဂုံလေးကိုအမျက်မပြတ်စောက်တည်လာခဲ့တဲ့ကလေးလေးကမိမိတစ်ချိန်သောခါကာလတုန်းကတသက်တာပါလုံးမိမိစောက်တည်ခဲ့တဲ့တရဏဂုံတရားတွေပါလားအဲ့ဒီမှာမိမိစောက်တည်ခဲ့ရတဲ့တရဏဂုံတိနာတွေကို ပြန်ပြီးတော့စောက်တည်ရတဲ့ခါကာလကြတော့စိတ်ထဲမှာတတိတွေရပြီးတော့ဝမ်းသာမလားဝမ်းနည်းမလားညာဝမ်းမြောက်ဝမ်းသာဖြစ်လာအဲ့ဒီမှာဝမ်းမြောက်ဝမ်းသာပီတိသောမနတာတွေဖြစ်ပြီးတော့ ပါရမီကလည်းပြည့်စုံလာတဲ့ပုဂ္ဂိုလ်လေးကိုလေဝိပဿနာမြတ်စွာဘုရားလက်ထက်ကတရဏဂုံကိုအသက်တဆုံးစောင့်တည်လာခဲ့တဲ့ပုဂ္ဂိုလ်ဘုရားနှစ်ဆူရဲ့ကြားထဲမှာလူချမ်းသာနတ်ချမ်းသာတွေဒီမှာစုံကြီးဆန့်ကျင်နေကုသိုလ်ကောင်းမှုတွေပြုလာတဲ့ပုဂ္ဂိုလ်ဆိုတော့အခုဂေါရမမြတ်စွာဘုရားလက်ထက်တော်ခက်ကလာကြတော့သူကလည်းပဲချွတ်တန်းဝင်ရမယ့်ပုဂ္ဂိုလ်လေးဖြစ်လာပါရမီကလည်းပြည့်စုံလာတဲ့ပုဂ္ဂိုလ်ဖြစ်တော့အခုဒီတရဏဂုံလေးချပေးလိုက်တယ်ဆိုရင်ပဲမိမိဝိပဿနာမြတ်စွာဘုရားလက်ထက်ကမိမိကိုယ်တိုင်စောင့်တည်လာခဲ့တဲ့တရဏဂုံသီလ ပြန်တရိယာအောင်မိပြီးဝါမြဝန္တာပီတိဖြစ်အဲ့ဒီပီတိကိုပဲဝိပဿနာတင် ပြီးတော့ဟောရှုပွားအားထုတ်လိုက်တာအဲ့ဒီဝန္တာရဲ့စိတ်လေးကပေါ်လာလိုက်ပြောက်သွားလိုက်ဝန္တာစိတ်လေးပေါ်လာလိုက်ပြောက်သွားလိုက် ပေါ်လာလိုက်ပြောက်သွားလိုက်နဲ့မြဲတာတွေ့သလားမမြဲတာတွေ့သလားညာအဲ့ဒီမှာမမြဲတဲ့အနိစ္စသဘောပေါ်လိုက်ပြောက်လိုက်ဖြစ်လိုက်ပြက်လိုက်မပြတ်နှိမ့်ဆက်နေလို့ဆင်းရဲတဲ့ဒုက္ခကိုယ်လိုတိုင်းမဖြစ်သူသဘောတိုင်းသူဖြစ်နေလို့အစိုးမရတဲ့အနတ္တ ဒီအနိစ္စဒုက္ခအနတ္တသဘောတွေထင်လို့ဝိပဿနာဉာဏ်နဲ့အစင့်စင့်ရင့်ကျက်ပြည့်စုံပြီးတော့နောက်ဆုံးအဲ့ဒီကလေးလေးဟာခုနှစ်နှစ်သားအရွယ်လေးနဲ့အဲ့ဒီမှာကိလေသာအာသောကုန်ခံပြီးယဟန္တာပုဂ္ဂိုလ်လေးဖြစ်တယ်။ဘာပုဂ္ဂိုလ်ဖြစ်သွားပါလိမ့်မယ်။ယဟန္တာပုဂ္ဂိုလ်လေးဖြစ်တယ်။အဲ့တော့ယဟန်တော်များမှာအသက်20ကျမှယဟန်ခံပြရတာဟောဒီတာမဏိငယ်လေးဒီကလေးကိုတော့ပြင်ခုနှစ်နှစ်သားအရွယ်လေးနဲ့ပဲယဟန်ခံပြီးတော်မူတယ်။ ဒါတရဏဂုံရဲ့အကျိုးဘာရဲ့အကျိုးလဲဗျာဟေးတရဏဂုံရဲ့အကျိုးဘုန်းကြီးတို့ယောဂီများတရဏဂုံလေးသာကောင်းကောင်းတည်သွားပြီတရဏဂုံဘုန်းကြီးတို့ယောဂီများပြည့်စုံသွားပြီဆိုရင်အပယ်လေးပါးကရင်လွတ်တာမဟုတ်ဘူးခန္ဓာဆင်းရဲတန္တရာဆင်းရဲတွေကရော မလွတ်နိုင်ပြီဘူးလားဗျာဒီခန္ဓာဆင်းရဲတန္တရာဆင်းရဲတွေကပါအကုန်လုံးလွတ်နိုင်တာဒါကြောင့်မို့ဗုဒ္ဓဘာသာဝင် ဖြစ်တဲ့ပုဂ္ဂိုလ်များနံပါတ်1အောက်ထစ်ဆုံး တရဏဂုံတရားမင်းဘာတရားမှလဲတရဏဂုံတရားမင်းနောက်တကနံပါတ်2က၅ပါးသီလမြဲရမယ်ဘာမြဲရမလဲအေးနံပါတ်2က၅ပါးသီလမြဲရမယ်ဆိုတော့၅ပါးသီလဆိုတာပါဏတိပါတာသူတ္တချင်းမှာဝေရမဏိတိတ်္ကပရံတမာရိယာမိ ဒုဒတချင်းမှရှောင်ကျင်ပါ၏အဒိဏဒါနာပိုင်ရှင်မပြေတဲ့သူတစ်ပါးရဲ့ဥစ္စာကိုခိုးယူခြင်းမှရှောင်ကျင်ပါ၏ကာမေတုမိစ္ဆာစာရာမပိုင်ဆိုင်တဲ့ကာမဂုဏ်တွေကိုရှောင်ကျင်ပါ၏နောက်ပြီးတော့အဒိဏဒါနာမဟုတ်မမှန်တဲ့စကားတွေပြောဆိုခြင်းမှရှောင်ကျင်ပါ၏သူရမေရယမူရင်မေလျော့စေတတ်တဲ့အရက်သေးစားတောက်စားခြင်းမှရှောင်ကျင်ပါ၏ဆိုတော့အဲ့ဒီသီလ၅ပါးလုံခြုံရမှာ ၅ပါးသီလဘာလို့ကမှလဲလုံခြုံရမယ်၅ပါးသီလမြဲရလုံးကြောင့်ဖြစ်တဲ့ဗုဒ္ဓဘာသာဝင်ဖြစ်တဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းအလင်းအမြတ်ထားပြီးစောင့်ရှောက်ရမယ်သီလဟာဒီ၅ပါးသီလပဲဒါကြောင့်ဂရုဓမ္မသီလလို့ခေါ်တာဂရုဓမ္မဆိုတာအလေးအမြတ်ထားပြီးတော့စောင့်ထင်းရမယ်သီလဘုန်းကြီးတို့ဗုဒ္ဓဘာသာဝင်ဖြစ်တဲ့လူပုဂ္ဂိုလ်တွေဟာဒီ၅ပါးသီလကိုအလေးအမြတ်ထားရမလားမထားရဘူးလား အေးအလေးမြတ်ထားပြီးတော့ကိုစောင့်တည်စောင့်တင်ရမယ်သီလအဲ့ဒီအလေးမြတ်ထားပြီးစောင့်တည်စောင့်တင်ရမယ်သီလကိုခွန်ကြီးတို့ဗုဒ္ဓဘာသာဝင်ဖြစ်တဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းအဲ့ဒီသီလမြဲရမလားမမြဲရဘူးလားဒီငါးပါးသီလမြဲရမယ်ဒီတော့ဗုဒ္ဓဘာသာဝင်လို့အမိခံထားတဲ့ပုဂ္ဂိုလ်များဒီငါးပါးသီလမြဲသလားမမြဲဘူးလားကိုယ့်ကိုယ်ကိုပြန်ပြီးတော့ဝေဖန်သုံးသပ်ကြည့်ဖို့ရမလိုဘူးလား ပါဏတိပါဒံတုသက်တတ်ခြင်းမှရှောင်ခြင်းမှဤတဲ့ဘုန်းကြီးတို့ယောဂီများအခုပါမှာရှင်လေးလာကြိုက်ဗတ်ဆိုရချာတုသက်တတ်ခြင်းမှရှောင်ခြင်းမှဤဆိုပြီးတော့သိက္ခာပုဒ်ကြီးစောင့်ထိန်တာတယ်အခုတခါလေကိုယ့်ကိုယ်လာကြိုက်တယ်တခါတရံများအောင်မလေးနှခမ်းအောက်ကနေလာကြိုက်တယ်အောင်မနှခမ်းနဲ့များကသွားညှက်လိုက်တယ်သွားရင်ဟိုကပြန်သွားပြီမရှိပါဘူးသူကတော့တခါလေဖြုတ်ညှက်ထားလိုက်တယ် အဲဒီလိုပန္တိပါဒသုတ္တတချင်းမှာရှောင်ကျင်ရမယ်တဲ့ဘုဒ္ဓဘာသာဝင်ဖြစ်တဲ့ပုဂ္ဂိုလ်နော်အရိဏဒါနာသူတော်ဘာရဲ့ပိုင်ရှင်မပေးတဲ့ဥစ္စာတွေကိုမတရားယူခြင်းမှာမလုပ်ရမှာလဲရှောင်ကျင်ရမယ်ကာမိသမိစ္ဆာစာရာမပိုင်ဆိုင်တဲ့ကာမဂုဏ်တွေကိုပြုကျင့်ခြင်းမှာပြမခြင်းမှာမလုပ်ရမှာလဲရှောင်ကျင်ရမယ်အဒိဏဒါနာမဟုတ်မမှန်တဲ့ဇကားတွေပြောဆိုခြင်းမှာလဲမလုပ်ရမှာလဲရှောင်ကျင်ရမယ် ကုရမေရယမူရဲ့မေလျော့စေတတ်တဲ့အရက်သေးစားဘိန်းစသည်သုံးဆွဲခြင်းမှဘာလို့ရမှာလဲရှောင်ကျင်ရမယ်အဲတော့တကယ်လို့မိမိတို့ဟာဗုဒ္ဓဘာသာဝင်တယောက်ဖြစ်ပြီးတော့ဒီ၅ပါးသီလလေးမှာမမြဲဘူးဆိုရင်ဗုဒ္ဓဘာသာအညီခံလို့တင့်တော်ပါမလားဗျာလုံးဝမတင့်တော်ဘူးတခြားဘာသာဝင်တွေသိနာကြည့်တခြားဘာသာဝင်တွေဟာသူတို့ရဲ့ဘုရားရဲ့အဆုံးအမ တခါလေငင်းငယ်လေးတွေကရိုက်တွင်ပေးတာအဲရိုက်တွင်ပေးထားတဲ့အတိုင်းတကယ်ကိုလိုက်နာတယ်သူတို့ရဲ့ဒီမှာရက်ွက်ပဲဖြစ်စေရွာပဲဖြစ်စေသူတို့ဘာသာဝင်တဦးတယောက်ရှိတယ်ဆိုရင်ကလေးတိတတ်တဲ့အရွယ်9နှစ်သားအရွယ်9နှစ်သမီးအရွယ်လောက်တည်းကဘာသာရေးဆရာကရောက်အောင်သွားပြီးသင်တန်းပေးရတယ်9နှစ်သားအရွယ်လောက်တည်းကနော်တယောက်တည်းရှိပြီစီ နှစ်ယောက်သုံးယောက်ရှိပြီစီအဲ့ဒီမှာဘာသာရေးဆရာကသွားပြီးသင်တန်းပေးရတယ်ဘာသာရေးနဲ့စာပြီးတော့အဲ့ဒီပုဂ္ဂိုလ်ကိုသင်တန်းပေးနေရအဲ့ဒီသင်တန်းပေးတဲ့ဆရာကိုအဲ့ဒီဘာသာဝင်ဖြစ်တဲ့ချမ်းသာတဲ့တထေးကလာစာရိတ်ခါပေးတယ်ချမ်းသာတဲ့တထေးကဘာတွေပေးတယ်လဲလာစာရိတ်ခါပေးတယ်အဲ့တော့ဒီမှာသူတို့ဘာသာဝင်ဖြစ်တဲ့ပုဂ္ဂိုလ်ကိုဘယ်နေရာပဲရောက်နေနေဘလောက်ပဲဝေးနေနေ တယောက်တည်းရှိနေပြီစေအဲ့ဒီနေရာကိုဘာသာရေးဆရာကလည်းတွားပြီးတော့အပင်ပန်းခံပြီးတော့ဘာသာရေးနဲ့ဆက်ပြီးတော့တွားပြီးသင်တန်းပေးတယ်အဲ့တော့ငငယ်ရွယ်ရွယ်လေးတွေကသင်တန်းပေးထားတာဆိုတော့သူတို့ရဲ့ဘာသာစိတ်တွေဘာသာသွေးတွေအဲ့ဒီကလေးငယ်လေးရဲ့တန်တာမှမတည်ဘူးလားတည်တယ်အခုဘုန်းကြီးတို့ဗုဒ္ဓဘာသာဝင်နေကြတော့ဘာသာစိတ်တွေရှိဘူးဘာသာသွေးလည်းသူတို့တန်တာမတည်ဘူးမတည်တဲ့အတွက်ဘာလို့မတည်တာလဲဆိုတော့မိဘကလည်းဖာတိဘာသာဗုဒ္ဓဘာသာနဲ့ မရောပါလားဗုဒ္ဓဘာသာကိုကမိဘကဗုဒ္ဓဘာသာမို့ကိုလည်းဗုဒ္ဓဘာသာဘာမှဗုဒ္ဓဘာသာကိုဘာသာနဲ့စပ်ပြီးတော့လေးလေးနက်နက်ဘာမှမလေးတာဘာမှမသိယူဘူးဘာမှမတတ်တဲ့အတွက်ကြောင့်မိမိရဲ့သားသမီးကြတော့ရောမိမိကိုယ်၌ကသင်ပြနိုင်ရလားမသင်ပြနိုင်မသင်ပြနိုင်တဲ့အခါကြတော့လည်းပဲဘာသာရေးကျောင်းတွေကိုသွားပြီးတော့ကိုမသင်ပြနိုင်တဲ့အတွက်ကိုသားသမီးလေးတွေဘာသာရေးနဲ့ဆက်ပြီးနားလည်ပါစေတော့ဆိုပြီးတော့အချိန်ပေးပြီးတော့သင်္ဍာလေးတက်ဖို့ဆိုရင်လည်းပဲ မလွတ်ပြန်ဘာတခြားကျူရှင်တွေကရှိသေးတယ်တခြားဘာသင်္ဍာန်တွေရှိသေးတယ်ဆိုပြီးတော့ဒါကိုဘာသာရေးနဲ့ဆက်ပြီးတော့လင်းလျရှုထားတဲ့အတွက်ကြောင့်မို့ကလေးတွေရဲ့တန်တန်မှာဘာသာစိတ်တွေဘာသာသွေးတွေမကိမ်ဘူးဖြစ်အဲရောဘုန်းကြီးတို့တခြားဘာသာဝင်တွေကြတော့ငင်းရွယ်စဉ်တွေကဘာသာစိတ်ဘာသာသွေးတွေတွန်းပေးထားတာဖြစ်တော့ဘာသာတရားနဲ့ပတ်သက်လာလို့ရှိရင် တကယ်ကိုခိုင်ခိုင်မြဲမြဲစွတ်စွတ်မြဲမြဲယုံကြည်တယ်ဘုန်းကြီးတို့ဗုဒ္ဓဘာသာမှာတော့ပြင်အဲ့လောက်စွတ်စွတ်မြဲမြဲယုံကြည်တဲ့ပုဂ္ဂိုလ်ကအင်မတန်ရှားတယ် အပြောကောင်းအဟောကောင်းတဲ့ပုဂ္ဂိုလ်နဲ့တွေ့သွားရင် ကိုယ်ဘာသာကိုစွန့်လွတ်ပြီးတော့တခြားဘာသာဝင်ဖြစ်သွားတတ်တယ်။အဲတော့အောက်ထင်ဗုဒ္ဓဘာသာဝင်တယောက်မှဆိုရင်ပြည့်စုံရမယ်အရေးချင်းဘယ်နှချက်တယ်လဲ။သုံးချက်တည်းကနံပါတ်1ကဗာတိရမယ်။တဏ္ဍကုံတည်ရမယ်။နံပါတ်2ကဗာမြဲရမယ်။ကဲ၅ပါးသီလမြဲရမယ်။တကယ်လို့များမိမိကပါဏိပါတာ၅ပါးသီလမမြဲလို့သူ့အသက် တတ်မိမယ်ဆိုရင်ဘယ်လိုသူ့အသက်ကိုတတ်မိရင်ဘယ်လိုအပြစ်တွေရလို့သူ့အသက်ကိုမတတ်ဘဲနဲ့ရှောင်ကျင်ရင်ဘယ်လိုအကျိုးရနိုင်လဲဒီမှာအကျိုးအပြစ်တွေကိုလည်းပဲမြတ်စွာဘုရားဟောခဲ့သလားမဟောခဲ့ဘူးလားဟင်းမြတ်စွာဘုရားရှင်ကိုရမေကြီးဟောခဲ့တယ်သူတစ်ပါးရဲ့အသက်ကိုတတ်လို့ရှိရင်တဲ့တတ္တဝါရဲ့အသက်ကိုတတ်လို့ရှိရင်အဲ့ဒီတတ်တဲ့ပုဂ္ဂိုလ်ဟာအပင်ငရဲကိုကြားတတ်တယ်ဘယ်ကိုကြားတတ်တယ် အပင်ငရေဆိုတာကဘုန်းကြီးတို့ငရေအပင်ဘုံမှာငရေဘုံဆိုတာကတော့ဖြင့်ဘုံမှာငရေကြီးရှစ်ထပ်ဆိုတာဒါတွေကိုပြောပြနေရင်လည်းပဲတကူချင်းတကူချင်းရှင်းပြနေမှဖြစ်မှာမို့အဲတော့ငရေဘုံကိုကြားတတ်တယ်ငရေရောက်ပြီဆိုရင်ဘုန်းကြီးတို့ယောဂီများချမ်းသာတွေလုံးဝကင်းပြီးတော့ဆင်းရဲကြီးတွေခံစားနေရအဲ့ဒီငရဲဘုံကိုကြားတတ်တယ်တဲ့အဲ့ဒီငရဲဘုံကလွတ်လာရင်လည်းပဲလွတ်ပြီးတော့လူလာဖြစ်ရင်လည်းပဲတဲ့ သူတစ်ပါးရဲ့တပ်ဖြတ်ညှင်းဆဲမှုကိုခံရတတ်တယ်ခြေလက်အင်းကမစုံမလင်ဖြစ်တတ်တယ်ဒါသူတစ်ပါးရဲ့အသက်ကိုတတ်ခဲ့တဲ့ပုဂ္ဂိုလ်နော်နောက်ပြီးတော့သူတစ်ပါးရဲ့ခြေလက်အင်္ဂါတွေမစုံမလင်ဖြစ်တယ်ဆိုတော့သူ့ရဲ့ရုပ်ဆင်းအင်္ဂါရောတင်းနဲ့တဲတဲလှလှပပတတ်တရရဖြစ်ပါဦးမလားမဖြစ်တော့ရုပ်ဆင်းအင်္ဂါကလည်းမလှမပနဘူးကမောက်နှစ်ယောက်ကကောက်တခါရင်နှခမ်းကထွန်း နှာခေါင်းကပိတ်စဉ်းစားတာကြည့်တော့ဒီပုံကိုကိုယ့်အကိုယ်သာပုံလာဖမ်းကြည့်တော့အဲ့ဒီပုံကိုတင့်တယ်သလားမတင့်တယ်ဘူးလားဒီအဲ့ဒီလိုပုံမကြပန်းမကြကြက်တရင်မရှိတဲ့ရုပ်ဆင်းအင်္ဂါတွေဖြစ်တတ်တယ်တဲ့နောက်ပြီးတော့အာအင်တွေလည်းပဲချိုယွင်းတတ်တယ်အာနေတဲ့ယောဂအရနေတတ်တယ်နောက်ပြီးတော့သူ့ရဲ့အမှုရာတွေဟာတက်ကြွလန်းဆန်းမနေဘူးတဲ့နှေးပွေးလေးလံနေတတ်တယ်တဲ့ အရာဝတ္ထုတစ်ခုခုနဲ့ကြုံလိုက်တိုင်းကြုံလိုက်တိုင်းသူဟာကြောက်ရွံ့ထိတ်လန့်တဲ့စိတ်တွေဖြစ်နေတာသူတစ်ပါးရဲ့အသက်ကိုတတ်ဖြတ်တဲ့ပုဂ္ဂိုလ်သူတစ်ပါးအပေါ်မှာမတရားလုပ်တတ်တဲ့ပုဂ္ဂိုလ်ကသူ့အပေါ်မှာပြန်ကြုံမယ်ဆိုရင်ကြောက်သလားမကြောက်ဘူးလားအဲ့ဒီပုဂ္ဂိုလ်ကပိုကြောက်တတ်သေးတယ်သူတစ်ပါးအပေါ်မှာသိရက်ဆက်တဲ့ပုဂ္ဂိုလ်ကလေသူ့အပေါ်မှာသူများရက်ဆက်မှာအကြောက်ဆုံးပဲအဲ့တော့သူတစ်ပါးအပေါ်မှာတော့ရက်ဆက်တယ်အခုသူ့အပေါ်မှာကျတော့ရက်ဆက်မှာအင်မတန်ကိုကြောက်ရွံ့တတ်တယ်တဲ့ကြောက်တတ်တယ်တတ္တိလည်းမရှိဘူးတဲ့ သူတော်ဘာတွေပေါ်မှာညှင်းဆဲထားတဲ့ပုဂ္ဂိုလ်တွေဟာအနာယောဂါလည်းပဲနည်းသလားများသလားဟေးအနာယောဂါတွေလည်းများတတ်တယ်မိမိရဲ့သာသမီအချွေရန်တွေလည်းပဲပျက်စီးတတ်တယ်ဘာကြောင့်လဲသူတော်ဘာတွေကိုတတ်ဖြတ်ထားတာလေတတ္တဝါတွေကိုတတ်ဖြတ်ထားတာလေသူတော်ဘာရဲ့မိသားစုတွေကိုဖျက်ဆီးထားတာလေအဲလိုဖျက်ဆီးထားတဲ့ပုဂ္ဂိုလ်မှလည်းပဲမိမိမှလည်းပဲအချွေရန်တွေဘာဖြစ်တာလဲပျက်စီးတတ်တယ်သူတော်ဘာရဲ့အသက်လည်းခံရတတ်တယ် နောက်ပြီးတော့အဲ့ဒီပုဂ္ဂိုလ်ဟာအသက်လဲရှည်သလားအသက်တူသလားအေးတတ္တဝါတွေရဲ့အသက်ကိုတတ်ဖြတ်ခဲ့တဲ့ပုဂ္ဂိုလ်ဟာပါဏတိပါဒသိက္ခာပုဂ္ဂိုလ်မရှောင်ကျင်တဲ့ပုဂ္ဂိုလ်ပျက်စီးခဲ့တဲ့ပုဂ္ဂိုလ်အဲ့ဒီပုဂ္ဂိုလ်ဟာအဲ့ဒီအကျိုးတွေရတတ်တယ်တကယ်လို့မိမိကတတ္တဝါတွေရဲ့အသက်ကိုမတတ်ဘူးရှောင်ကျင်နေဆိုရင်တဲ့အဲ့ဒီပုဂ္ဂိုလ်ဟာအပယ်လေးပါးကလည်းလွတ်တယ် နောက်ပြီးတော့ကိုယ်လက်အင်္ဂါလည်းပဲပြည့်ပြည့်စုံစုံနဲ့ဖြစ်တတ်တယ်လူပုံပန်းကလည်းပဲတင့်တင့်တဲတဲတတ်တန်ရရဖြစ်တတ်တယ်ခွန်အားပလားနဲ့လည်းပြည့်စုံတယ်သူ့ရဲ့ရုပ်ရည်တွေကလည်းအင်မတန်မှတန်ရှင်းကြည်လင်နေအဲသူ့ရဲ့နေပုံထိုင်ပုံသွားပုံလာပုံလုပ်ပုံကိုင်းပုံတွေကလည်းတက်ကြွလန်းဆန်းဖြက်လန့်ပြီးတော့နေတယ်တတ္တိနဲ့လည်းပဲပြည့်စုံတယ်မိမိတို့ဒီမှာကောင်းတဲ့ဘာတွေပဲပြုရပြုရပြုရမယ်လုပ်ငန်းဆိုင်တာတွေကိုအလုံးတတ္တိရှိရှိဆောင်ရွက်နိုင်တယ်မကြောက်တတ်အနာယောဂလည်းနေတယ်အချွေရံလည်းပဲများတယ် နောက်ပြီးတော့အဲ့ဒီပုဂ္ဂိုလ်ဟာအသက်လည်းပဲရှိတယ်တဲ့သူတစ်ပါးလည်းပဲအသက်မခံရဘူးတဲ့ဒါလေးကိုဘုန်းကြီးတို့ရှလုံးပွဲကြပြာလေးရေးထားတာရှိတယ်တတ္တဝါကိုကျင်နာကင်းလာညှင်းဆဲတပ်ဖြတ်သူတို့မှာအင်္ဂါမစုံဆင်းပုံမလခွန်အားပလနဲလာတာနေကွေးမူရာယောဂာများတတ္တိပါလို့ကြောက်သွေးဖြာချွေရန်ပြက်ပြူအသက်တူတက်ကိုကိုအသက် ကိုယ်အသက်ခံဖို့လွန်သေးချာကိုယ်အသက်သက်ခံဖို့လွန်သေးချာမတတ်ပြဘဲမညင်းစေကြိုးလဲအပြန်လာသူတော်ဘာတွေကိုမတတ်ပြတဲ့ပုဂ္ဂိုလ်မညင်းစေတဲ့ပုဂ္ဂိုလ်ဟာကောင်းကျိုးတွေပြန်လာမယ်ပေါ့အဲဒါကြောင့်တတ်ပြညင်းတို့တတ်ပြညင်းတို့ကင်းဖို့ရှောင်ကျင်ပါလို့ဒီမှာရှင်းလုံးပွဲလေးကဲဒါလေးဆိုကြည့်အောင်တတဝါကိုကျင်နာကင်းလန့်ညင်းစေတတ်ဖြတ်သူတို့မှညင်း အင်္ဂါမစုံဆင်းပုံမလအင်္ဂါမစုံဆင်းပုံမလခွန်အားဗလနဲလှရာခွန်အားဗလနဲလှရာနေကွေမူယာယောဂာများနေကွေမူယာယောဂာများတတိပါလို့ကြောက်သွေးဖြာတတိပါလို့ကြောက်သွေးဖြာချွေရန်ပြည့်ပြိုအသက်တို့ဓာတ် ကိုအတ္တခံဖို့လွန်သေးချာမတတ်ဖြတ်ဖဲမငင်းစေကျိုးလေအပြန်လာအေးဒါကြောင့်တပ်ပြညင်းတို့ကင်းဖို့ရှောင်ကျင်ပါ တတဝါကိုကျင်နာကင်းလတ်ညင်စေတပြသူတို့မှအင်္ဂါမစုံဆင်းပုံမလားခွန်အားဗလနေလှတာနေကွေမူရာယောဂများ တတိပန်းလို့ကြောက်သွေးဖြာတတိပန်းလို့ကြောက်သွေးဖြာချွေရန်ပြက်ပြိုအသက်တို့ဓာတ်ကိုအသက်ခံဖို့လွန်သေးချာမတတ်ပြဖင်းမညင်စေကျိုးလေအပြန်လာအေးဒါကြောင့် တပ်ဖြာညင်းတို့ကင်းဖို့ရှောင်ကျင်ပါတပ်ဖြာညင်းတို့ကင်းဖို့ရှောင်ကျင်ပါအေးဒါကြောင့်ဘုန်းကြီးတို့ယောဂီများဟာမိမိက သူတစ်ပါးရဲ့အသက်ကိုတတ်ခဲ့လို့ရှိရင်တော့ဖြင့်မိမိမှလည်းပဲယောဂဗျာတွေများ အပေလေးပါးလေကြာရောက်အောင်မယ်အပေပုံလေကြာရောက်အောင်မယ်အပေပုံကလွတ်လာပြန်တော့လေပဲသူတစ်ပါးအသက်ခံရအောင်မယ်ယောဂဗျာတွေလည်းများမယ်အဲ့ဒါနဲ့စပြီးတော့ဘုန်းကြီးတို့ဒီ၅ပါးသီလရဲ့ပါဠိပါဒ သူတော်ရဲ့အသက်ကိုမညှမတာတပ်ဖြတ်ညှင်းဆဲခဲ့တဲ့အတွက်ကြောင့်မို့ဘုန်းကြီးတို့သာသနာမှာယောဂဗျာတွေများပြီးတော့ဆင်းရဲဒုက္ခရောက်ခဲ့ရတဲ့တာရကလေးတစ်ခုရှိပါတယ်။အဲဒီမှာတိတ်တာဆိုတဲ့မထေတပါးရှိပါတယ်မြတ်စွာဘုရားလက်ထက်ကအဲဒီတိတ်တာမထေဟာသင်္ကန်းကျောင်းလေးနဲ့မြတ်စွာဘုရားရှင်ရဲ့ဇေတဝန်ကျောင်းတိုက်တော်ကြီးကလည်းအကျယ်ကြီးဆိုတော့သင်္ကန်းကျောင်းတွေကလည်းအများကြီးအစွန်ပါကျောင်းလေးတစ်ကျောင်းပါတိတ်တာမထေနေပါတယ် အဲဒီမှာတိတ်တမထေမှာယောဂဗျာတွေအမတန်မှများပြားယောဂဗျာတွေကခန္ဓာကိုယ်ပေါ်မှာအဖုလုံးတွေပေါ့ပထမတော့အဖုလုံးလေးတွေကမုံညင်းစေးလောက်ပေါ့နောက်ကြတဖြည်းဖြည်းနှမ်းစေးလောက်တဖြည်းဖြည်းနဲ့ကြီးကြီးလာအဲဒီကြီးကြီးလာကနေပြီးတော့မကြီးစေးလောက်နောက်ပြီးတော့ဇီဇီသီစေးလောက်အဲလိုကနေတဖြည်းဖြည်းကြီးကြီးကြီးကြီးလာလိုက်တာဘလောက်တိအောင်ကြီးမားလာတယ်လဲဆိုရင်အုတ်ရှိသီးကမ်းများတော့ဖြစ်လာသူ့ရဲ့အနာရဲ့အိုင်းအမာအလုံးကြီးတွေဟာသေးသေးလေးလားအများကြီးလား အကြီးကြီးတွေဖြစ်ပြီးတော့ခန္ဓာကိုယ်ပေါ်မှာအဲ့ဒီအနာလုံးကြီးတွေပေါက်အဲ့ဒီအနာလုံးကြီးတွေကနေပေါက်ပြီးတော့တခါလဲပေါက်ကွဲပြီးတော့ပြီးဘုတ်တွေသွေးဘုတ်တွေတခါလဲထွက်ကြစိုးစိုးပိုင်းကတော့ဖြင့်အဲ့ဒီမထေကိုအခြားအခြားတန်ဃာတော်များကပြုစုသေးတယ်နောက်ပိုင်းကျတော့သူ့ရဲ့အနာတွေကအင်မတန်မှများပြားပြီးတော့သွေးဘုတ်ပြီးဘုတ်တွေကထွက်ပုပ်စော်ကနန်နေတဲ့အခါကာလကျတော့သူ့ကိုဘယ်သူမှမပြုစုနိုင်သူ့ကိုဘယ်သူမှမစောင့်ရှောက်နိုင်မစောင့်ရှောက်နိုင်တဲ့အခါကာလကျတော့မှအဲ့ဒီမှာ အဲ့ဒီအစွန်များဖြစ်တဲ့သင်္ကန်းကြောင်းလေးမှာဒီတိုင်းမဲ့တွေးပုတ်ပြီးပုတ်တင်းတဲ့သင်္ကန်းတွေကလည်းကန့်ဘယ်သူမှစေကြိုတန့်ရှင်းပင်မဲ့ပုဂ္ဂိုလ်မရှိဘူးထားလည်းမထနိုင်အဲ့ဒီမှာမြတ်စွာဘုရားသခင်ကိုရောမြတ်ကြီးတဏီသောခါကလည်းနည်းနည်းခင်းညံတော်လှက်ပြီးကြည့်တဲ့အခါကလည်းကြတော့အဲ့ဒီမှာဒီတိတ်တမထေရဲ့ယဟန္တာဖြစ်မဲ့အရေးကိုမြတ်စွာဘုရားမြင်တော်မူပါတယ်အဲ့လိုမြင်တော်မူတဲ့အတွက်ဘုရားရှင်ကိုရောမြတ်ကြီးကိုတော်တိုင်သွားပြီးတော့မိတင်ကိုအတွင်းမှာဝင်ပြီးတော့ ရင်နွေးဥတည်တော်မူတယ်မြတ်စွာဘုရားပါတည်နေပါလိမ့်မယ်ဘုရားရှင်ကိုရောမြတ်ကြီးကိုတော်တိုင်ရင်နွေးဥတည်တယ်အဲ့ဒီဂိလာနယဟန်ဖြစ်တဲ့တိတ်တမထေကိုပြုစုဖို့အဲ့ဒီမှာရင်နွေးဥတည်ပြီးတော့ရင်နွေးပွင့်အောင်စရင်နေလေးပွက်လပွက်လာတဲ့အခါကလည်းကြတော့ဗာမြတ်စွာဘုရားရှင်ကိုရောမြတ်ကြီးကအဲ့ဒီမှာခွက်ကလေးနဲ့ခံယူပြီးတဲ့အခါကလည်းကြတော့အဲ့ဒီတိတ်တမထေထံသွားဒိဋ္ဌမထေရရဲ့အကြောင်းနဲ့ဝင်ပြီးတော့ဒိဋ္ဌမထေရရဲ့ဂရင်လေးကိုတခါနဲ့လှုပ်လိုက်တဲ့အခါကျတော့မှအဲ့ဒီမှာဟိုက မျက်စိလေးပွင့်အဲ့ဒီအချိန်ကာလမှာမြတ်စွာဘုရားဒီရင်နွေးမှုလေးနဲ့ရေပကလေးတိုင်းပြီးတော့ခန္ဓာကိုယ်ကိုတခါနဲ့တွေးပုတ်ပြီးပုတ်တွေကိုတခါနဲ့မန်းစစ်ပေးမလို့ဖန်ရည်စစ်ပေးမလို့အဲ့လိုလုပ်နေတဲ့အခါကျတော့မှဘေးကယဟန်တော်တွေတီးပြီးတော့အားလုံးကယဟန်တော်တွေကပြေလာမြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးလက်ကယူပြီးတော့အဲ့ဒီမှာတိတ်တမထေသူ့ရဲ့ခန္ဓာကိုယ်ကိုတခါနဲ့အကုန်လုံးယင်တွေးပတ်နဲ့ဖန်ရည်စစ်ပြီးတော့ပြေးကြတယ် အဲတော့သင်္ကန်းတွေကိုလည်းပဲလျှော်တဲ့ပုဂ္ဂိုလ်ကလျှော်ဖို့ပေးကြတယ်သင်္ကန်းတွေလဲပြီးတော့ပေးကြတယ်အဲလိုအနာကြီးတွေကပုတ်ပွားပြီးတော့သူ့ကိုနှိမ့်ဆက်ညှင်းဆဲနေတဲ့အတွက်ကြောင့်မို့သူ့ကိုပုတိကတ္တတိတ်တာလို့ခေါ်ကြအဲဒီမှာပုတိကတ္တတိတ်တာမထေဟာဒီမြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးကိုရောင်တိုင်းလာပြီးပြုစုတဲ့အတွက်ဘေးကယဟန်တို့တွေကလည်းဝိုင်းဝန်းပြုစုပြုစုပြီးတော့အဲဒီမှာအလုံးရေမိုးတန်ရှင်းရည်တွေပြုလုပ်ပြီးတော့ရေပတ်ပါတိုက်ပေးလိုက်တဲ့အခါကျတော့စိတ်တွေကြည်လင်သွားတယ် အဲ့ဒီအချိန်မှာမြတ်စွာဘုရားရှင်ကိုရောမြတ်ကြီးကခန္ဓာကိုယ်ကြီးရဲ့မတင့်တဲ့ပုံတွေခန္ဓာကိုယ်ကြီးရဲ့ဆင်းရဲဒုက္ခရောက်ပုံတွေကိုမြတ်စွာဘုရားရှင်ကိုရောမြတ်ကြီးဟောကြားပြီးတော့ပေးတာအဲ့ဒီအချိန်မှာမြတ်စွာဘုရားဟောကြားတဲ့တရားတော်ကိုကစိတ်တွေလည်းကြည်လင်းနေပြီလေဖန်ရည်ဆေးပေးလိုက်တဲ့အခါကဏ္ဍကြတော့ရေချိုးလိုက်ရတယ်လို့ပဲလန်းဆန်းပြီးတော့စိတ်တွေကြည်လင်းအနာတွေကတက်တာအနန္တတွေကကင်းပြောက်အဲဒီမှာစိတ်တွေကြည်နေနေတဲ့အချိန်မှာမြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးကခန္ဓာကိုယ်ကြီးရဲ့အပြစ်တွေကိုထောက်ပြပြီးတော့ တန်ဝေကဉာဏ်နေဖြစ်အောင်မြတ်စွာဘုရားဟောအဲဒီမှာမြတ်စွာဘုရားဟောတဲ့တရားနာကြနှလုံးသွင်းရင်းနဲ့အဲ့ဒီဗုဒ္ဓဂတမထေဟာအဲ့ဒီဂရင်ပေါ်မှာပဲကိလေသာအာသောကုန်ခန်းပြီးယဟန္တာမထေမြတ်ဖြစ်သွားတယ်။မဖြစ်သွားပါလိမ့်မလဲ။ယဟန္တာမထေမြတ်ကြီးဖြစ်သွား။အဲ့တော့ယဟန္တာမထေမြတ်ကြီးဖြစ်တာကဘာကြောင့်လဲဆိုတော့ तू တခုသောဘဝတုန်းက तू ဟာငှက်မုတ်ဆိုးဖြစ်ခဲ့တယ်။ဘာဖြစ်ခဲ့လဲ။ငှက်မုတ်ဆိုးဖြစ်ခဲ့။ तू ဟာ တတ္တဝါတွေကိုတခါတည်းတိုးထဲမှာငှက်မှုဆိုဆိုတော့ငှက်တွေကိုထောင်ပြီးတော့အမျိုးမျိုးပိုက်ကွန်းနဲ့ပန်းဖမ်းလို့ရလာတဲ့ငှက်တွေကိုဘယင်အားလည်းဆက်တာရတယ်။ဘယင်ဆက်လာလို့ပိုတဲ့ငှက်တွေကိုလည်းပဲရောင်းချပြီးစားတော့။အဲလိုရောင်းချစားတော့ရတဲ့အခါကလည်းကြတော့ငှက်တွေသိအောင်တတ်ထားလို့ရှိရင် ပုတ်သွားလို့ရှိရင်အဲ့ဒီမှာရောင်းလို့မရတော့။အဲ့ဒီမှာငှက်တွေကိုအရှင်ရအောင်ဖမ်းဖမ်းပြီးတော့မသိအောင်မလုပ်ထားလဲဆိုတော့ခြေတော့ချိုးထားတယ်မသွားနိုင်အောင် မပြန်နိုင်အောင်အတောင်ပံတွေကိုဘာလုပ်တာလဲချိုးတာအဲ့လိုအတောင်ပံတွေချိုးတာခြေတော်ပြီးချိုးတာအဲ့လိုတတ္တဝါတွေပေါ်မှာသူနှင်းစေခဲ့အဲ့ဒီနှင်းစေခဲ့တဲ့အကုသိုလ်ကံတွေကအခုဒီမှာ နောက်ဆုံးဘဝရောက်တဲ့အခါကလည်းကြတော့မိမိရဲ့ခန္ဓာကိုယ်မှာအနာအိုင်အနာကြီးတွေယောဂဝေဒနာတွေပြင်းပြင်းထန်ထန်မခံစားရဘူးလားဗျာအေးပြင်းပြင်းထန်ထန်ခံစားရတာအဲ့လိုပြင်းပြင်းထန်ထန်ခံစားရတဲ့အတွက်ကြောင့်ဘုန်းကြီးတို့ယောဂီများ အဲ့ဒီဟာသူပြုတ်ခဲ့တဲ့ကံပဲဘသူပြုတ်ခဲ့တဲ့ကံလဲတတ္တဝါရဲ့အသက်တွေကိုသူတတ်ခဲ့လို့လားမတတ်ခဲ့လို့လားတတ္တဝါတွေကိုညှင်းဆဲခဲ့လို့လားမညှင်းဆဲခဲ့လို့လားအဲ့ဒီမှာတတ္တဝါတွေညှင်းဆဲခဲ့တဲ့အတွက်ကြောင့်မို့သူမှအခုအနာရောဂါတွေများတယ်ဟောတခုသောအချိန်ကကာလမှာကြတော့သူကစိတ်တွေကြည်ကြည်လင်လင်ဖြစ်လို့ယဟန်တော်တပါးယဟန်တော်တပါးဆုံးခံကြွလာတဲ့ခါကာလကြတော့သူအိမ်မှာချက်ထားတဲ့မောမြတ်လာစားလာစွာတော့ စွမ်းခဲပွဲတွေဘောဇင်တွေကိုယဟန်တော်မထေမြတ်ကိုလှူဒန်းလိုက်အဲလိုလှူဒန်းပြီးတဲ့အခါကလည်းကြတော့အရှင်ဘုရားတို့သိအမြင်အပ်တဲ့တရားတော်တွေကိုတပည့်တော်သိမြင်ပါရစေဗျာလို့ဆုတောင်းလိုက်တယ်အဲလိုယဟန်တော်တစ်ပါးကိုစွမ်းများလောင်းပြီးတော့ဆုတောင်းလိုက်တဲ့အကျိုးကြောင့်အခုဒီမှာမြတ်စွာဘုရားရှင်ရဲ့သာသနာတော်မှာအခုမြတ်စွာဘုရားဟောကြားတဲ့တရားကိုရိုးရိုးသေးသေးစူးစူးဆိုက်ဆိုက်နာကြနှလုံးသွင်းရှုပွားရင်းနဲ့ပဲကိလေသာအသောကုန်ခံပြီးတော့သူယဟန္တာမဖြစ်ပေဘူးလားဗျာ။ ယဟန္တာဖြစ်သွားတယ်။ဒါကြောင့်ဘုန်းကြီးတို့ယောဂီများဟာတတ္တဝါရဲ့အသက်ကိုမိမိတို့တပ်ဖြန်းမင်းညှင်းဆဲမယ်ဆိုရင်မိမိလည်းအသက်မတိုးပေဘူးလား။အနာယောဂါရောမများပေဘူးလား။ကဲဒီပုတိကတ္တမထေကိုကြည်ပြီးတော့မိမိတတ္တဝါရဲ့အသက်ကိုညှင်းဆဲခဲ့လို့ရှိရင်ဒီဘဝမှာအနာယောဂါများမယ်။ကိုပြုခဲ့တဲ့ကံဟာကိုယ်စီပြန်ပြီးတော့မလာပေဘူးလားဗျာ။ ကိုပြုတဲ့ကံတွေဟာကိုယ့်စီကိုပြန်လာတာပဲကောင်းတာတွေပြုခဲ့ရင် ကောင်းတဲ့ကံတွေပြန်လာမယ်မကောင်းတဲ့ကံတွေပြုခဲ့ရင် မကောင်းတဲ့ကံတွေဆိုးကံတွေပြန်ပြီးတော့မလာပေဘူးလားလာတယ်နောက်တာတာရကလေးတခုကောကဆိုတဲ့မုတ်ဆိုးတရားဘုရားရှင်ကိုရောင်မြတ်ကြီးတာဝတိပြည်ဇေရဝံကျောင်းမှာသတင်းသုံးပြီးတော့နေစဉ်မှာပဲအဲ့ဒီမှာယဟန်တော်တစ်ပါးဟာဆွမ်းခံကြွရွာဒီမှာကိုဆွမ်းခံဝင်တဲ့အခါဒီကကောကသူ့နဲ့ကဆိုတဲ့မုတ်ဆိုးတယောက်ကသူကခွေးမုတ်ဆိုးခွေးတွေနဲ့တော်လိုက်တယ် အဲ့ဒီမှာယဟန်တော်ကဆုံးခံရွာတွေကိုဝင်လာဒီမုတ်ဆိုးကလည်းကွေးတွေနဲ့ရွာတွေကနေတောလိုက်အထွက်သူဟာမိစ္ဆာဒိဋ္ဌိအယူဝါဒရှိတဲ့ပုဂ္ဂိုလ်ဆိုတော့ဒီယဟန်တော်ကိုမြင်လိုက်တယ်ဆိုရင်ပဲဟာအတိတ်နမိတ်မကောင်းတော့ငါတော့ဖြင့်ဥပိကရုံးကိုမြင်ရပြီအတိတ်နမိတ်မကောင်းတော့ဒီနေ့တော့လက်ပိတ်ပြီငါဒီနေ့တော့တိရစ္ဆာန်တွေရမှရပါမလားတတ္တဝါတွေရမှရပါမလားသားကောင်ရမှရပါမလားစိတ်ထဲကတထင့်ထင့်နဲ့သွားတာအဲဒီမှာတမနယ်လုံးရှာတာတကောင်မှမရခဲ့ဟင်းစားတောင်မရခဲ့ မရတာနဲ့စိတ်ပြက်လက်ပြက်ပြန်လာပြန်လာတဲ့အခါကာလကြတော့ရွာပေါင်းဝမှာအဲ့ဒီယဟန်တော်လေးကလည်းရွာထဲကဆုံးခံပြန်ပြီးတော့ဆုံးခံပြီးပြန်ထွက်လာအဲ့ဒီမှာပြန်ထွက်လာတဲ့အချိန်ဒီယဟန်တော်ကိုမြင်ရတော့မုတ်ဆိုးစိတ်ထဲမှာသားကောင်ကလည်းတကောင်မှမရအောင်ဒီယဟန်ကိုမြင်ရလို့သူ့မှာအတိတ်နိမိတ်မကောင်းမှုဖြစ်အခုပြန်ပြီးမြင်ရပြန်ပြီဆိုတော့သူ့စိတ်တွေစိတ်ဆိုးသလားစိတ်မဆိုးဘူးလားအဲ့ဒီမှာဒေါသတွေဖြစ်ပြီးတော့ဟာဒီအတိတ်နိမိတ်မကောင်းတဲ့ဥပိကရုံတော်တွေ့ရပြန်ပြီ အဲတော့ဒီဥပိကရုံတော်ဒီတစ်ခါနောက်တစ်ခါမတွေ့အောင်ငါခွေးနဲ့ရှုတိုက်မယ်ဆိုပြီးတော့အဲ့ဒီမှာသူခွေးတွေနဲ့ရှုတိုက်တာ ရှုတိုက်တဲ့အခါကျတော့မှယဟန်တော်လေးကမလုတ်ပါနဲ့အော်လို့လည်းမရတော့နိယသစ်ပင်တပင်ကိုတက်ပြေရအဲ့ဒီမှာလူတရတာတာလောက်ရောက်တဲ့အခါကျတော့သစ်ပင်ပေါ်မှာတိတ်ကိုင်းပေါ်မှာတခါတည်းခွပြီးထိုင်အဲ့ဒီမှာအောက်ကနေပြီးတော့မိုးဆိုးကကိုတော်ဆင်းခဲ့ဆင်းခဲ့ဆိုပြီးတော့ဟိုကတခါတည်းသူ့ရဲ့မြားဆန်တွေကဘူးတွေကမြားဆန်ထုတ်ပြီးတော့မြားနဲ့ခြေတော့ကိုထိုးတယ် ဒီဘက်ခြေတော့ထိုးလို့ဒီကိုတော်လေးကနာလုံးလို့တခါနဲ့အပေါ်ကိုမြောက်တန်းရဲ့ဟိုဘက်ခြေတော့ကြာလာဟိုဘက်ခြေတော့ထိုးအဲ့ဒီမှာမလုတ်ဖန်တဲ့တခါကြီးရဲ့ဘယ်လိုတောင်းမှလုံးမှမရအောင်အဲ့ဒီမှာထိုးတဲ့အခါကလည်းကြတော့ကိုတော်လေးကိုတော်လေးဟာမြတ်စိတ်တွေကလည်းပဲအတင်းအတင်းတင်းပေါက်သွားတော့ပွန်းတော့ပဲ့တော့တက်မှာအဲ့ဒီမှာတကိုယ်လုံးပူလောင်ပြီးတော့ဖြစ်ပြီးတော့တခါတည်းသတိလက်မတန်ဖြစ်သွားအဲ့ဒီအချိန်မှာသူ့ရဲ့ခန္ဓာကိုယ်ပေါ်မှာယုံတန်းရမ်းထားတဲ့သင်္ကန်းကြီးဟာအပေါ်ကနေကိုယုံကြီးပြုတ်ကျသွားသူ့ရဲ့ခါဝကိုယုံကြီးဘာဖြစ်သွားလဲ ကိုယုံကြီးပြုတ်ကျသွားတဲ့အခါကျတော့အပေါ်ကသင်္ကန်းကြီးကပြုတ်ကျသွားတော့အောက်ကနေမြားဆန်နဲ့လှန့်လှန့်ထိုးတဲ့မုတ်ဆိုးကြီးရဲ့ကိုယ်ပေါ်မှာသင်္ကန်းကြီးကျသွားတယ်ဘယ်ပေါ်မှာကျသွားလဲအဲ့ဒီမှာခွေးတွေကတခါလဲကိုတော်ကျလာပြီဆိုပြီးတော့ဟိုသင်္ကန်းကြီးကမုတ်ဆိုးရဲ့ကိုယ်မှာအုပ်ရကြီးကျသွားတာအဲ့ဒီမှာခွေးတွေကကိုတော်ကျလာပြီဆိုပြီးတော့တခါလဲဝင်ပြီးတော့သူတို့ရဲ့အရှင်သခင်ဖြစ်တဲ့မုတ်ဆိုးကိုတခါလဲတောလိုက်မုတ်ဆိုးတောလိုက်ခွေးတွေဖြစ်တော့သားစားခွေးတွေဆိုတော့ တခါနဲ့အဲ့ဒီမုတ်ဆိုးကိုတခါနဲ့ကိုက်ဖြတ်ပြီးတော့စားတော့လိုက်ကြတာခဏချင်းနဲ့အယိုးပဲကျန်တော့အဲ့ဒီအချိန်မှာကိုတော်လေးကတတိလေးရလာတဲ့ခါကျတော့မှအောက်ကြည့်လိုက်တော့ဟာခွေးတွေကစားအဲ့ဒီမှာအပေါ်ကတိတ်ကန်းကြောက်လေးကိုချိုးပြီးတော့အောက်ချလိုက်တော့မှခွေးတွေကသူတို့ရဲ့အရှင်သခင်ကိုကိုက်မိပြီဆိုတာသိတော့တခါနဲ့တိုးတဲ့ဝင်ပြီးအဲ့ဒီအချိန်ကျမှဆင်းလာဆင်းလာပြီးတော့မှကျောင်းတော်ရောက်မြတ်စွာဘုရားကိုလျှောက်တယ်သူ့ရဲ့ပယောဂများပါနေသလားဗျာသူ့များအကုသို့များဖြစ်နေမလားဆိုမြတ်စွာဘုရားလျှောက်တော့မှ တင့်ရဲ့ပြောကဘာမှမပါဘူးတဲ့အဲ့ဒီကောကသုဏကမုတ်ဆိုးကြီး သူပြုတ်ခဲ့တဲ့ကံကို သူဟာအခုလက်ရှိဘဝမှာပဲခံရတာတဲ့သူဟာတသက်လုံးတတ္တဝါတွေကိုတိရစ္ဆာန်တွေကိုတတ်ပြတ်စားတော့လာခဲ့တဲ့ပုဂ္ဂိုလ်ဖြစ်တယ်ဒါကြောင့်သူဟာဒီဘဝမှာတတ္တဝါတွေရဲ့အသက်ကိုတတ်ဖြတ်ခဲ့တဲ့အတွက်သူ့အသက်ကိုမတတ်ဖြတ်ခံရပေဘူးလားဗျာအေးဒါကြောင့်မို့ကိုပြုတဲ့ကံဟာကိုယ့်စီကိုပဲပြန်ပြီးတော့မလာပေဘူးလားဒါကြောင့်တတ္တဝါရဲ့အသက်ကိုတတ်တဲ့ပုဂ္ဂိုလ်ကြီးဟာ မိမိလည်းပဲပြန်ပြီးတော့အတန်းမခံရဘူးလားဒါကြောင့်အသက်ရှည်မလားအသက်တိုးမလားအသက်တိုးမယ်ဒါကြောင့်ဘုန်းကြီးတို့ယောဂီများဟာဒီ၅ပါးသီလဗုဒ္ဓဘာသာဝင် ဖြစ်တဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းဟာ၅ပါးသီလမြဲရမလားမမြဲရဘူးလားမြဲရမယ်ဒါလေးကိုဒီနေ့တော့ဒီသီလလေးတစ်ပါးပဲထားကြအောင်စို့နောက်ရက်ကြာမှနောက်ကနောက်ရက်ကသီလတွေကိုဆက်ပြီးတော့ဟောသွားမယ်အဲ့ဒီသီလတစ်ပါးတစ်ပါးလျင်ရရှိနိုင်တဲ့ အကျိုးအပြစ်တာရကလေးတွေကိုဘုန်းကြီးထုတ်ထုတ်ပြီးတော့ပြောသွားမယ်။ဒါကြောင့်ဗုဒ္ဓဘာသာဝင်တယောက်မှာအ ਨੇ စုံပြည့်စုံရမယ်အရေးချင်းဘယ်နှချက်တည်းလဲ။၃ချက်အဲ့ဒီ၃ချက်ကနံပါတ်၁ကဘာလဲလဲ။နံပါတ်၂ကနံပါတ်၃ကအသက်မွေးမှုကဲဒါလေးဆိုပြီးတော့ဒီနေ့တရားသိမ့်လိုက်ကြစို့နော်တရဏဂုံတီတရဏ ပြင်စသည်အာဇီတန်ရှင်ပါတရဏဂုံတီပြင်စသည်အာဇီတန်ရှင်ပါဆုလိုက်ပါ ဒီတော့ဗုဒ္ဓဘာသာဝင် ဖြစ်တဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းဟာတရဏဂုံမတိရဘူးလားမတိရပါဘူးငါးပါးသီလမမြဲရဘူးလားမမြဲပါဘူးအသက်မွေးမှု မစင်ကြယ်ရဘူးလားမစင်ကြယ်ပါဘူးအောက်ထည်အဲ့ဒီအရေးချင်း၃ပါးပြည့်စုံဖို့လိုသလားမလိုဘူးလားလိုပါဘူးအဲ့ဒီအရေးချင်း၃ပါးနဲ့ပြည့်စုံရင်အဲ့ဒီပုဂ္ဂိုလ်ဘာဘာသာဝင်လဲအဲ့ဒီအရေးချင်း၃ပါးနဲ့မပြည့်စုံရင်အဲ့ဒီပုဂ္ဂိုလ်ဗုဒ္ဓဘာသာဝင်ဟုတ်နိုင်ပါမလား ဒါကြောင့်ယနေ့ဟောကြားနာကြားရတဲ့ဒီတရဏဂုံတီပြင်းစက်တီအာစီတန်ရှင်းမှာဆိုတဲ့အတိုင်းဒီအရေးချင်း၃ပါးနဲ့ပြည့်စုံနိုင်ကြပြီလျင်ဗုဒ္ဓဘာသာဝင်စစ်စစ်များဖြစ်ကြပြီလျင်မြတ်စွာဘုရားဟောကြားထားတဲ့ဘဝလွတ်မြောက်ရေးဖြစ်တဲ့သတိပဋ္ဌာန်တရားတွေကိုလည်းပဲဆက်လက်ကျင့်ကြံပွားများအားထုတ်ကြခြင်းအပြင်မိမိတို့အလိုရှိအပ်သောဆင်းရဲခတ်သိမ်းငြိမ်းရာနိဗ္ဗာန်ကိုမဉဏ်ဖူဉဏ်ဖြင့် လျင်းမြန်စွာဆက်ရောက်၍မျက်မှောက်ပြုနိုင်ကြပါစေကုန်တည်း